ယနေ့သာသနာတော်2542ခုကောဇာပကရိ1359ခုနှစ်ဥတုဟေမန္တဆောင်းလရာသည်နတ်တော်လာပြည့်ကျော်9ရက်နေ့ညရန်ကုန်တိုင်းပဇွန်တောင်မြို့နယ်ကျောင်းပေါင်း12ကျောင်းဘာသာတော်300ကျော်တို့ဇာတော်မူရာမဟာညောင်ကုန်းကျောင်းတိုက်တာဝဲ

ပိတမန္လသုတ်တံခောစာအန္တံကြားလို့တရားရဓမ္မဒေသနာတော်မဟာညောင်ကိုကြောက်လိုက်ကကြောင်းပေါင်း12ကြောင်းသံဃာတော်300ကျော်တို့ပရိယတ္တိဆိုတဲ့စာပေကိုကျူစာအထုတ်တော်မူကြဒီထဲမှာမဟာကြီးဩဝါဒကလည်းဒီသံသာသနာရိပ်တာနဲ့ မောဂုတ်ဆရာတော်ဘုရားကြီးတို့ရဲ့ဩဝါဒခံရေးတာလည်းရှိနေတော့ပရိယပฏิပအိနေယတို့ဖြင့်ဆွဲဆုံးဆိုပြီးတော့သာသနာပြုတဲ့နေရာဌာနဖြစ်လို့ဟောပရိယပฏิပအိနေယတို့ကိုငထရွက်စသောအဖြစ်တဏိမေတ္တာပေါင်းကူအနေအဖြစ်ဟောကြားအပ်သည့် ပိတမန္လသုတ်တံခောစာအန္တံကြားလို့တရားရဓမ္မဒေသနာတော်ပါတရားတဲ့သာတို့တရားဒေသနာဟောကြားမည်ဖြစ်၍ဘုန်းကြီးတို့သူတော်ရှင်တို့အားဘုန်းကြီးတို့ရဲ့ယင်မနှလုံးသားဖြစ်ပွားလာသည့်မေတ္တာဆန္ဒစေတနာဖြင့်အာတိတပထနာ လူလားသောဆုတောင်းမှုဖြင့်ဓမ္မပလင်တရားရှင်တော်ကိုဖွင့်လှစ်ပါမယ်ဘုဒ္ဓရခတုဝသရာဓမ္မောရမတုမာနတိတံဃောတေတုဒုက္ခံသဗ္ဗေဒေဝမာနိတုဝသတာဘုံတော်ဘုရားကြတရားလိုက်၍ အာဆိုင်ပျော်ရွှင်အိုသူတော်ရှင်အပေါင်းတို့ဓမ္မကန္တရာတာလင်းရောင်ကိုသွင်းဆောင်ကမပြပွားလိုမို့မြတ်တရားကိုကြည်ချာချကုန်သောသင်သူတော်ရှင်အပေါင်းတို့အားဗုဒ္ဓသစ္စာလေးရတရားမြတ်ကိုပိုင်ချတင်တင်သိမြင်ပေတာဖရာမြတ်သည် တရာနိယောညဘဘေခမလအချင်းခသိမ့်ရှိရန်နှင်းမြမြောင်ငါတောင်းတို့ကာလကြအောင်ရခတုယဝူလာသာပမထာ၍မမမသွေဆောင်းလျှောက်တော်မူပါစေသာဓမ္မောမေလီတံဖူလီတံနိဗ္ဗံပရိယ အမြတ်တင်ဘောဆေဝသောတရားတော်မြတ်သည်ဟောဓမ္မကမယာကြတရားလိုက်၍အာစိုက်ပြောရွှင်သင်သူတော်ရှင်အပေါင်းတို့၏ဟရယေကြာဘူးငုံအသွင်သာနံလို့အင်မတန်သိမ့်မွေ့တဲ့နှလုံးသားကလေး၌ ရမတုနာယုမသာจิตကြံပွားသောအဖြစ်မမမသွေပျော်မြူပါစေသာတံဃောမေဃထံ၄ယောက်ပလထံ၄ယောက်ရှိယောင်များစွာရိယာနဲ့ယခုရှိတော်မူကြသည့်တမှုရိတွင်ညာသံဃာတော်များအများသည်ဟောဒုမကံ တရားဆိုလင်ကြားလိုခြင်းလျက်ဘဝေဟရယာရှင်ပြပြဖြင့်အညမဉ္ဉံသပင်ခံလျက်သိညာလိုလားတဲ့မြို့သမီးမြို့သားတို့အားဒုက္ခလွနာနိဗ္ဗာန်ရောက်ကြောင်းမှန်သည့်အကြောင်းကနှင့်လွနာနိဗ္ဗာန်သုံးနာသောချမ်းသာကိုတေတု ရာဟုရာသာပမာထား၍မမမသွေပေတနာတော်မူပါစေသာသာဝေကျွင်းမဲ့ဥတ္တောအလုံးစုံကုန်သောဒေဝာကသတ္ထဘုမထာနှင့်တက္ကဗျာမနတေဝတို့သည်ဒုံမာကံဖရာကြတရားလိုက်၍အာဆိုင်ပြောရှင်သင်သူတော်ရှင်တို့အား သရဏေယောညဘဘခမလအချင်းခသေမာနေတုပိမတိယမခအေဒီချမ်းမြအောင်မௌရှမသွေတဏမြတ်နုစောင်းလျှောက်တော်မူကြပါစေကုန်တည်း တဲ့သာနာမေတ္တာစေရနာကိုခံယူသောအဖြစ်အာလုံးသူတော်ရှင်တို့ကနှုတ်သံဖွင့်ပြီးတော့လိုက်ဆိုခြင်းဖြင့်အတိပြုကြရအောင်ကိုယ်နှလုံးသားကိုယ်နှလုံးသားမြတ်ဖယားမြတ်ဖယားကိညာအစဉ်ဆောက်ပါစေကိညာအစဉ်ဆောက်ပါစေကိုယ်နှလုံးသားကိုယ်နှလုံးသား မြတ်ဖယားဝိညာအစဉ်ဆောင်ပါစေဝိညာအစဉ်ဆောင်ပါစေ ကိုယ်နှလုံးသာကိုယ်နှလုံးသာမြတ်တရားမြတ်တရားဒီညာအစဉ်ပြောပါစေဒီညာအစဉ်ပြောပါစေကိုယ်နှလုံးသာကိုယ်နှလုံးသာမြတ်တရားမြတ်တရားဒီညာအစဉ်ပြောပါစေဒီညာအစဉ်ပြောပါစေကိုယ်နှလုံးသာကိုယ်နှလုံးသာ ဃာများသံဃာများကိုယ်နာချမ်းသာပေးပါစေကိုယ်နာချမ်းသာပေးပါစေကိုယ်နှလုံးသားကိုယ်နှလုံးသားသံဃာများသံဃာများကိုယ်နာချမ်းသာပေးပါစေကိုယ်နာချမ်းသာပေးပါစေကိုယ်နှလုံးသားကိုယ်နှလုံးသားဒီဝါများဒီဝါများသနာမြတ်နိုးကြပါစေသနာမြတ်နိုးကြပါစေ ဆန္နအဘိအယုံနဲ့ပရမဥဆုံးသောလေဒီစံသာသနာရိတ်တာဤပရမအကျင့်ညတရားပွဲဓမ္မပရိတရားရှင်တော်ကြီးဖွင့်လှစ်ပြီးပါပြီအဲဒါလိုဖွင့်လှစ်ပြီးတဲ့နောက်ဤရှင်ကိုဤပလင်းနဲ့သာသနာမိတခွင်တွင် သာသနာပြုခွင့်ရအောင် ကိုလလွယ်ဆလာဘွားဘွားလည်းနှလုံးပကုံးလည်းနဲ့တယ်ဝါဖတ်တော်ကကြီးနင်းနဲ့လူဖြစ်အောင်ကြွေးမွေးလာကြရလို့ဤရဲ့ရှင်နှစ်နှစ်သားအရွယ်ကဘဝတစ်ပါးပြောင်းသွားကွယ်လွန်သည့်အနန္တယေရှုရှင်မြတ်မိခင်တော်တော်မေသာတွေ့ကြုံငယ်ကြုံတော်ဘာဝရှင်မြတ်ဝတ်သင်္ကန်းနဲ့ရှင်ရာပြုနေရရဲ့လို့ မဟာညောင်ကုန်းကျောင်းတိုင်မဟာရှိဩဝါဒခံလေဒီသံသာသနာရိတ်တာဓမ္မသဘင်ပါဝင်လှူရှာသူတော်ကျင်များဖူးမြော်ခွင့်ရသလိုအာယဝံပြောဖူးမြော်ခွင့်ရတော်မမူရှာတိမိခင်ကြီး25နှစ်ကျော်ကာလပရိယတ္တိဓမ္မတွေရွယ်ဆောင်လို့ 26နှစ်ကျော်ကာလပြပတိချင်းစကံတို့ဖြင့်ရှမ်းကချင်ကရင်ကရမွန်ရခိုင်မြန်မာမကြာပြည်ထောင်တွေဝတိုင်းလားတို့ကတိုင်းလားတို့အားမဟာတတိပဌာန်တရားပြောဟောကြနေတဲ့ရဲ့လူရနေမြင့်မြင်သူတော်ရှင်တို့ကိုယ်ယူခွင့်ရသလိုအာရဝံပြောကိုယ်ယူခွင့်ရတော်မမှုရှာသည့်မိခင်ကြီး သာတွေတုံငယ်ထုံးတစ်ပါးဟောကြားညွန်ပြသည့်မာတတိပဋ္ဌာန်တရားဓမ္မဟုသည်ကိုမဟာညောင်ကိုကြောင်းဓမ္မခြေဩဝါဒခံလေဒီသံသာသနာရိတ်တာဓမ္မသဘင်ပါဝင်ရတဲ့သူတော်ချင်းများနိုင်မသာအာထုတ်ခွင့်ရသလို

အာယဝံပြောသာဓုခောခွင့်ရတော်မမူရှာသည်မိခင်ကြီးတော်မိခင်ကြီးပြည့်စည်ဒီမှာဘာဝရီရှင်မြတ်ဝတ်တဲ့ငါနဲ့ရှင်ဟံပြုတော်မူလို့တတော်80ဝါတော်30ရဘဝနာထံဇာလွန်လေးပြီဖခင်ကြီးဥဒ္ဓမိကသောမိဘနှစ်ပြားတို့သည်လက်ဤသာသာသနာရေးသာ၌ ဓမ္မသဘေပါဝင်လညာသူတော်ချင်းများတို့နဲ့အတူဖြစ်လျာဘုံမဝါကတရားဓမ္မလာရောက်နိုင်နိုင်ပါစေလို့ဗလင်ဝေကနဥကယေရှုကစိတ်မြော်၍တရားနာဖိတ်ခေါ်မည်မာတာပိတရောဗုဒ္ဓသာဒေတိတံဓမ္မဒေသနာ ဇာတာဌာနာအာဂံတဝါနာသူနန္ဒုဣဒာမန္တပါမာတာပိတရောမိဘကျေစုမြင့်မုတ်ကိုယေရှုကမျောလွန်သိပ်ပေါ်၍ဣတ္တောလေတနုရိုင်းတလည်း နေညာမမေ့ပဝင်ခွေလေနေ၍မယမရဏသေမေမမြဲအနာခောတိတာယလူရွာပြေထားလိုက်ပါသွားတဲ့သာလမြပြောခမီတော်မေတော်တို့သည်ဣဒမနပံဓမ္မရှိကြီးအချောတိဘော ဟာနိပြုပြင်တသရှင်သည်ပရင်ပွေနံရန်ကုန်တိုင်းပစွန်တော်မြို့နယ်ကျောင်းမောင်36သံဃာတော်300ကျော်တို့စံပြောရမဟာညောင်ကုန်းကျောင်းတိုက်တာငါဇီဩဝါဒခံလေဒီသံသာသနာယိတ်တာဓမ္မယုံဓမ္မခမ္မအတွင်စီတော် ဇာတာနာနာကမ္မတကဓမ္မတာကြောင့်ဖြစ်လျာယာသန္တရာဘဝဘုံဌာနစီကအာဂန္ဓဝနာသမောင်တပါစေရနာထား၍ရှင်အာဝံပြောဖိတ်ခေါ်လေသံ နာယံကြာယာခဏသောနှင့်ဆိုလင်မကြာလာရောက်ပါ၍ဗုဒ္ဓသာဘာဝရှင်မြတ်ဝသင်္ကဖြင့်တင်လွန်ခြေယုံပလင်ဘုံဝဲညာဟုံကောမြူတထုရှတသာယဟံဤ ဒေဝိတံရှင်မကုဇာသဘောထား၍ဟောကြားတော်မူအပ်ပါပေသောဓမ္မဒေသနာသုဒ္ဓတာပိတကနိကငါယလုံးအဝေအပမဟာတတိပဋ္ဌာနာသုဒ္ဓံတော်အဖွင့်တိတမလသုတ်တံခောသာအန္တံကြာလို့တရားရဆိုတဲ့ဓမ္မဒေသနာတော်ကို သူနာတုကြည်သာရွှင်ပြအာရဝံပြောသာတော်ထမောင်ကောင်းကျိုးရောက်အောင်ဝမ်းမြောက်ဝမ်းသာအပြည့်ကလေးလာရောက်ခါနာကြနိုင်ရပါစေကုန်တည်း ယ်လို့မိဘနှစ်ဖြာဖိတ်ခေါ်သာကြားရတဲ့တရားနာတို့ဟာလည်းပဲမိဘနှစ်ဖြာကဆင်းသက်လာကြတဲ့သာသမီများဖြစ်ကြလေသောကြောင့်ဩတို့အမေတို့အဖေတို့ဟာလည်းပဲတို့ပေါ်မှာကျေးဇူးမေတ္တာကြီးမားစွာ ရှိကြပေတယ်လို့တတိတရားရကြစေလိုပါတယ်မှားရလား မှန်ပါဗျာတထေရှားရှိခြင်းကာလစခြင်းနာကျွေလူခြင်းနာပေ၍ကျေကျူတော်ဆန့်နိုင်ကြပါစေဘဝတစ်ပါးပြောင်းသွားကွယ်လွန်တဲ့အခါမှာကုသိုလ်တွေပြုပြီးတော့မိဘနှဖျားအယိညွန်းမှန်စအမြဝေခြင်းဖြင့်ကျေကျူဆန့်နိုင်ကြပါစေလို့ သာဏမေတ္တာစေရနာယင်ကန်ထားပြီးတော့ကနေ့ဟောနာကြည်ညိုကြမှာကပါတရားတဲ့သာအန်တန်ကြလို့တရားရာအရိမာတေပိလေသူသာသနေသူပုရိမောအာလိသန္နိဘောပတိပတိအာဘောတုံလျောအန္တိမောကမလာသနော ပောရဏပါဏိတရှေးပညာရှင်တို့ကဤလိုရေးသားတည်ထွင်ခဲ့ကြအဓိပ္ပာယ်ကတော့ဒေဝီတေသူသုံးမြို့သုံးစာသုံးမှာကုံသောသာသနေသူပရိယတိသာသနာပฏิပါတိသာသနာပฏิဝေဒသာသနာတော်တို့တွင်ပုရိမောရှိဟုဆိုရာပရိယတိသာသနာတော်မြတ်သေးကား အာလိတန်နေဘောကောင်းသွားမှသွေရေခြင်းရေအေးတွေကိုထိန်ကြောင်ထားတဲ့ကံမောင်ကံသင်းနဲ့တူလှပါပဲ၏ပฏิပါတိရှုမှပွားများအာထုံမှုဆိုတဲ့ပฏิပါတိသာသနာတော်မြတ်ဒီကအဘောတုံလယောထိုကံတော်မင်္ဂလာကျက်တည်ရှိအောင်စောင့်ရှောက်ထိမ့်သိနေတဲ့ရေခြင်းရေအေးနဲ့တူလှပါပဲ၏ အန္တိမောနောက်ဆုံးဆိုရမဖို့နိဗ္ဗာန်ဆိုတဲ့ပฏิဝေဒသာသနာတော်မြတ်တီကကမလာသနောကြာပြူကြာနီကြာညိုကြာပုံနရိတ်ကြာခေါင်းလောင်ကြာမျိုးအပေါင်းနဲ့တူလာပါပေတတိဘုန်းကြီးတို့ရဲ့ ဗုဒ္ဓဂေါတမရှင်တော်ဘုရားသည်လိသိခြေကဘာတသိက္ခာလပါရမီတော်7ပါးပြသုံးချက်စွန့်ခြင်းခြင်း၅ပါးစရိယ3ပါးလူနာမြမသတ္တဝါတွေပြုလုပ်ဖို့မဆုံထားပါဘိစေကုမြမဝတ်သာတရခခပင်မကြတန်လတ်သော ပါရမီခရီးချံကိုလျှောက်လာတော်မူ၍ပစ္စည်းမဘဝေကဗျာပြေရမယ်နောက်ဆုံးကာလ၌ မဟာသာရီ69ခုနှစ်ဝါကျော်လပြည့်ရာသပတိနေ့ညပါနေယူတော်မူပါတဲ့မဟာသာရီ68ခုနှစ်ကဆုံးလပြည့်ဗုဒ္ဓဝုနေ့၌ဖွာကဆုံးလပြည့်တောက်ကြနေ့၌ဖွာမြင်တော်မူပါတဲ့မဟာသာရီ69ခုနှစ်ဝါကျော်လပြည့်တနေ့လနေ့၌တောထွက်တော်မူပါတဲ့အာသာရီတရား၃ခုနှစ်ကဆုံးလ34ရက် အင်္ဂါနေ့ညဈာ၌မာနတနေဝမမြအောင်တော်မူပါတဲ့မဟာသရိတရားသုံးခုနေကစုံလာပြဗုဒ္ဓဝုနေမှနဲ့အာယုံတက်တည်နဲ့ကြိုင်နဲ့တဲ့သဗ္ဗညုတညာယယူတော်မူကားဖရာဖြစ်တော်မူလာပါတဲ့မဟာသရိတရားသုံးခုနေဝါဇောလာပြစနေနေ့အရှိဘမှာလထွက်နောက်ဘက်သို့နေဝင် လနေနစုကြပြေပြမှုနေသည့်အချိန်ကာကာလဓမ္မစက္ကဗောဓနာသုတ်တံခေါ်တဲ့တရားဥဓမ္မစက္ကဟောတော်မူပါတဲ့မဟာသရိတရားသုံးခုနေဝါတော်လာပြီစနေနေ့ညထိုတရားဥဓမ္မစက္ကဟောတော်မူအပြီးမှရှင်ကုဏ္ဏညအစာထားလို့ကနေ့မျက်မှောက်သံဃာတော်များအလဲ နောင်သာသနာ9000တရားစောင့်ရှောက်ကြမယ်သာတော်များ အဆုံးရဲ့လို့သာငါတော်များခွင့်ပြုတော်မူပါတယ်ဟုတ်ပြီလားပြိတ္တမှန်ပါဗျာအဲဒီလိုဘုဒ္ဓဝါကျင့်ကြကိုအာယုယူပြီးတော့လေပင်ကျေကဝတသိပါရမီတော်ဖြစ်ကားဖြင့်45ဝါကာလကြာအောင်သုတ်တဝိနိဗိဓမာလို့ခေါ်တဲ့ ပိရကသုံးသွဲနိက900အင်္ဂါကိုရဓမ္မကနာ7400တို့ဖြင့်နေအောင်လရောင်မကသာသနာတော်ထွန်းပြောင်းအောင်ပြုတော်မူပါတဲ့အဲ့ဒီပြုတော်မူခဲ့တဲ့ပရိယတိသာသနာပฏิပတ်တိသာသနာပฏิဝေဒသာသနာဒီသုံးမျိုးတို့တွင်နှောင့်ခေလူများဥပမာအလင်းကားစကားဖြင့် နာလည်းအောင်ပြအမေဆိုပါကပရိယတိသာသနာကကံပေါင်းကံသင်းနဲ့တူတယ်ပရိယတိသာသနာကကံပေါင်းကံသင်းနဲ့တူတယ်ရှင်မပွားများအတော်မူခေါ်တဲ့ပฏิပတ်တိသာသနာတော်ကရေကြီးရေအင်းနဲ့တူတယ်ပฏิပတ်တိသာသနာကရေကြီးရေအင်းနဲ့တူတယ်

ဒါကြောင့်နိလန္တကြစေကံကြတဲ့ပရိယတ်တိဆောင်ယမသာအထုပုချမှုဆိုတဲ့ကံမောင်ရှိမှပฏิပတ်ဆိုလဲကြည်ကြံပွားများအထုမှုရည်တည်နိုင်ပါတဲ့အရိပฏิပတ်ဆိုလဲကြည်ကြံပွားများအထုမှုရည်ရှိမှမေဖို့နိဗ္ဗာန်ထိုတဲ့ကြာမျိုး၅ပါးနဲ့တူတဲ့ပฏิဝေဒသာသနာတည်နိုင်ပါလေမှန်ရဲ့လားမှန်ပါပါ တပန်ထက်ကပြန်ကြည့်တော့ပရိသတ်ရေကြာပွင့်မှရေတက်နေကြာပွင့်မှရေတက်ပါဗျာရေရှိမှကံမြင့်တယ်ရေရှိမှကံမြင့်ပါဗျာရေရဲ့ကြက်သေးကိုကြာကဆောင်းတယ်ကံရဲ့ကြက်သေးကိုရေကဆောင်းတယ်လို့ေမက်ဖို့နိဗ္ဗာန်ဆိုတဲ့ပฏิဝေဒကိုမျက်မှောက်ပြုရမှာအဲ့ဒါမှသာသနာတော်ဟာတဲ့နဲ့ ပြီးတော့လည်းပဲတဲ့ရေရှိမှကံတဲ့လည်းသလိုရှင်မပွားများ အာထုံမှုပฏิပတ်ရှင်မပရိယတ္တိသာသနာတော်ကတင့်နေပါလေကံမမလောက်ခိုင်မာပေမဲ့လို့ရည်တစ်ဆက်မှမရှိပါလေအဲ့ဒီကံကိုမြည်သူမှမလေးစားဘူးမိုက်မဲတဲ့ပုဂ္ဂိုလ်များကကံမောင်ကံလင်းကိုကာကွယ်ယူကဖြင့်အညီအကျေးတွေတောင်းမှဆွနိုင်ပါသေးတယ်ဟုတ်ရဲ့ အကုလပရိယတိသာသနာတော်သာရှိ၍ပฏิပတ်တိသာသနာမရှိရင်တင့်နေပါမလားတင့်နေပါဘူးဟောမတင့်နေဘူးဒီတော့အချင်းချင်းအပြန်အလှန်ပေါ့ကာမောင်ရှိမှရေရှိတယ်ရေရှိမှကြာပွက်နေတဏီကာမောင်ရှိမှရေတင့်နေတယ်ရေရှိမှကံတင့်နေတယ်ကံရဲ့ကျက်တည်မင်္ဂလာကိုရေကဆောင်ပေးနေပါတယ် ဒါကြောင့်ပရိယတ်တိသာသနာတော်ကိုပฏิပတ်တိကကျက်တိမင်္ဂလာဆောင်ပေးပါတယ်ဟုတ်ရလားမှန်ပါပါနောက်တစ်ချက်နေရာဖြင့်တဂရတဏီယာမဥပမာပြထားတာကပရိယတ်တိသာသနာတော်ကမြေပုံအညွန့်နဲ့တူတယ်ပရိယတ်တိသာသနာတော်ကမြေပုံအညွန့်ပါရှေ့ကိုနောက်ကိုတောင်ကိုမြောက်ကိုလာတော့ ဗရိယဌာနဘလောက်နဲ့အောင်ဒူယရနာရွှေအိုးငွေအိုးရှိလက်တာအဲ့ဒါမြေပုံအညွန်းပါနောက်ပฏิပါတိသာသနာတော်ကတည်ရင်ပေါက်ပြပေါက်တူတို့ဖြင့်ဖော်တူးခြင်းဒူပါတယ်နောက်တကူမဖို့နိဗ္ဗာန်ဆိုတဲ့ပฏิဝေဒသာသနာကယရနာရွှေအိုးငွေအိုးနဲ့တူပါတယ်ဟုတ်ပလားအဲ့တော့မြေပုံရှိမှဒူဖို့နိုင်သလို့ ပရိယတိသာသနာတော်ရှိမှပฏิပတ်တိဆိုတဲ့จิตကြံပွားများအာထုံမှုမှန်ပါမယ်ပฏิပတ်ဆိုတဲ့จิตကြံပွားများအာထုံမှုမှန်ပါမှာပฏิဝေဒခေါ်တဲ့မေဖို့နိဗ္ဗာန်ယရနာရွှေဥငွေအိုးရပါမယ်ဟုတ်ရလားမှန်ပါပါဗျာကိုင်းဒီတော်တဲ့မြေပုံသာရှိပြီမတူးဖို့ရင်ယရနာရွှေဥငွေအိုးရပါ မရပါဘူးပရိယတ္တိသာသနာတော်သာရှိပဲပฏิပတ်တိသာသနာတော်မရှိရင်တင့်နေပါမလားမရပါဘူးအေးဘုရားကုံမောင်ပုံစောင့်မတ္တဆိုတာလို့ပရိယတ္တိသာသနာတော်သာရှိပဲတူဖို့ခြင်းခေါ်တဲ့ပฏิပတ်တိသာသနာမရှိရင်မဖို့နိဗ္ဗာန်ဆိုတဲ့ယရနာရွှေငွေဝတ္ထုတဲ့ပฏิဝေဒသာသနာတော်မရနိုင်ဘူးတပံတူးတော့တူပါရဲ့ ။အရိယပဒနာလို့အတိအကျညွန်ကြားချက်ပရိယတ္တိမရှိဘူးပါဆိုရင်အချင်းကုန်လူပင်မယုံနာအဖတ်တယ်မှာမယ်။ဒါကြောင့်ပရိယတ္တိရှိမှပฏิပတ်တိသာသနာတော်တက်နေတဲ့ထိုအတူပฏิပတ်တိကြည်ကြံပွားများအထုံးမှပရိယတ္တိသာသနာတော်ကလည်းတက်နေပါလေ။ကောက်ချက်ချလိုက်တော့ပရိယတ္တိနဲ့ပฏิပတ်တိကအလုတ်သမသာသနာ။ ဘာသာသနာမေဖို့နိဗ္ဗာန်ဆိုတဲ့ပฏิဝေဒသာသနာတော်ကလုံအားကသာသနာပฏิဝေဒသာသနာတော်ကအလုသမားသည်အလုံးလုံးမှသာလင်လုံအားကရတယ်လို့ပရိယတ္တိကြီးတစ်ဖက်သာရှိလို့လည်းမရပါဘူးပฏิပတ်တိဆိုတာလည်းတစ်ဖက်သာရှိလို့မရပါဘူးနေရမတလွာတလွာမှတညာသာရှိတဲ့ဆွေတော်ရွယ်ပမာ ပရိယတိနပတိပတိသင်အံလေးလမသဝါများအထုပ်ရှုမှအဲ့ဒီနှစ်ခုလုံးပေါင်းလိုက်မှငထရွဲ့သပွဲငထရွဲ့များဟာနှစ်ကောင်ပေါင်းမှမျက်လုံးနှလုံးရေရက်နှစ်ခုနဲ့သွားလို့ရတယ်တကူတည်းသွားလို့ရမလားမရပါဘူးအခုလည်းပရိယတိနဲ့မဖို့နိဗ္ဗာန်သွားလို့ရမလား ပฏิပတ္တိကြီးသက်သက်ဒီမမှန်ရှိမကြရင်ရောနိဗ္ဗာန်သွားလို့ရမလားမရပါဘူးကံပေါင်းနဲ့တူတဲ့ပရိယရေနဲ့တူတဲ့ပฏิပအရိနယတို့ရှိမှသာလဲကြာမျိုးငါးပါးနဲ့တူတဲ့ပฏิဝေဒသာသနာတော်ရနိုင်တယ်မှန်ရလားမှန်ပါပါဗျာအဲ့တော့ပရိယမလိုပါဘူးกว่าဆိုရင်လည်းပဲဖယားခဲနဲ့ပေါက်ထားတဲ့အတူတူပါပဲ ကြည်ကြပွားများအထုတ်တဲ့ပฏิပတ်မလိုပါဘူးဆိုရင်လည်းဘုရားရှင်မျက်နာကဲနဲ့ပေါက်ထားတဲ့အတူတူပါပဲပရိယတိကမြေပုံညွတ်နဲ့ဒုတဲ့ပฏิပတ်ကဒုဖို့ခြင်းနဲ့ဒုတဲ့မြေပုံရဒုဖို့ခြင်းရရှိမှယရနာရွှေအောင်ငွေကိုဒုတဲ့မဖို့နိဗ္ဗာန်ရမယ်လို့ဂိမ့်သေးကြမှတ်ထားပါကောင်းပြီတဲ့ဒီတော့ တို့လူကြောင့်သူတော်ကျင်များက ပရိယတ္တိသာသနာတော်ကိုသင်္ကန်းစွမ်းကြောင့်ရှိပစ္စည်းလေးပါးလောက်နဲ့သာထောက်ပင့်နိုင်တယ်အများစုပေါ့နော်မှန်ပါပါကိုယ်တိုင်ကိုကြတကြတက်ဖွဲ့အဲဒီလိုကိုအောင်မသိချာနိုင်ရပါဘူးအေးဒီတော့သင်္ချာရေးတာဝန်ဟောကြားရေးတာဝန်ကယဟန်သံဃာတော်များတာဝန်တို့တက္ကဒကမတွေကကရဝါသောဘုကိစ္စဆိုတာလိုလူရေးတိုင်းရေး အဲ့ဒါကိုခြေခံစည်းပွားရင်နာချူထောင်းမိတကားလားကြင့်ကြံပွားများအထုံမှုအရေးမကြီးလားကြီးပါရဲ့အေးအဲ့ဒါကြောင့်တကားတကားမတို့ဟာယနေ့တန်ခါကူစားဘုန်းကြီးများကစာအန်တန်ကြလို့တရားရဆိုတဲ့ဓမ္မလက်ဆောင်ဓမ္မဒါနတရားအလူပေးမှဖြစ်ပါတယ်ဟုတ်ပါလားမှန်ပါပါဒီတော့လောကဥပမာတွေနဲ့ပြောရရင် တောင်သူရသမားများမျိုးချစ်ဆိုင်လို့အပင်ပေါက်လာပြီးကိစ္စမပြီးသေးပါပြီးပါမလားပြီးပါပါအပွင့်ပွင့်ရအောင်မယ်အပွင့်ပွင့်ရုံနဲ့လဲတောင်သူကိစ္စမပြီးသေးပါအသီးသီးရအောင်မယ်အသီးမသီးပြီဆိုရင်တော့အနည်းနဲ့အဝေးအနည်းနဲ့အများအရင်နဲ့နောက်တောင်သူကိစ္စပြီးပြီလို့မဆိုတာလားမဆိုတာလားပြိတ္တာ အေးအခုလည်းပဲတဲ့ဒါနာကုသိုလ်ကပင်နဲ့တူတယ်အပင်ပေါက်ယုံနဲ့မပြည့်သလိုဒါနာကုသိုလ်ရှိုံမြနဲ့နိဗ္ဗာန်မရနိုင်သေးပါသီလကုသိုလ်ကအပွင့်နဲ့တူတယ်အပွင့်ပွင့်ယုံနဲ့ကိစ္စမပြည့်သလိုသီလရှိုံနဲ့လည်းမဖို့နိဗ္ဗာန်မရနိုင်ပါဝိပဿနာကုသိုလ်ကသိနဲ့တူတယ်အတိမသိပြီတွင်အနည်းနဲ့အဝိအနည်းနဲ့အမြန် အရင်နဲ့နောက်ကိစ္စပြီးပြီးတောင်းလို့ကိစ္စပြီးပြီးလို့ဆိုရသလိုအဟုရဘဝိပဿနာဘာဝနာအထုမဲ့တွင်မဖို့နိဗ္ဗာန်ကိုအနည်းနဲ့အဝေအနည်းနဲ့အမြအရင်နဲ့နောက်ရပြီလို့ဆိုရပါမယ်။ကိုင်းဆိုလိုက်အပင်ဒါနသင်္ခါရဝိသီလဝိသီလသီဃဘာဝနအသီဃဝိပဿနာသီဃဝိပဿနာအပင်ဒါနသ သေနာယပွဲသီလပွဲသီလသီကဝိပဿနာသီကဝိပဿနာသုံးများဆုံးမသုံးများဆုံးမနိဗ္ဗာန်ကနိဗ္ဗာန်ကမုတ်ချရမိတာမုတ်ချရမိတာနောက်တနည်းပြောရင်ဘုန်းကြီးတို့လောကစာဆိုတာမပါမပြီးဘူးမဟုတ်လားမှန်ပါပါအဲ့ဒီစာလုံးကလောက်တဲ့နေရာမှာ 1အငန္တရှိတဲ့မြေကိုစုပုံထားရပါတယ်နှစ်ရေနဲ့ဖြော်ရပါတယ်သုံးမိနဲ့ချက်ရတယ်မြေပုံထားရုံနဲ့စားဖြစ်ပါလားဟောဒုဒါနကုသိုလ်ကမြေနဲ့ဒုတဲ့ဒါနရှိုံမြနဲ့မဖို့နိဗ္ဗာန်ရနိုင်မလားမရပါဘူးဟောသီလကုသိုလ်ကရေနဲ့ဒုတဲ့ရေဖြော်ထားရုံနဲ့မဖို့နိဗ္ဗာန်ရမလား မေ့ရသေးဘူးတဲ့ဝိပဿနာကြတော့မိနဲ့တူတယ်ထုံမြေကိုရေဖြောထားတဲ့ဟာကိုမိနဲ့ချက်လိုက်ရင် အနည်းနဲ့အဝေးအနည်းနဲ့အမြန်အရင်နဲ့နောက်စားဖြစ်လာသလိုဒါနသီလအခြေခံပါပြီးတော့ဝိပဿနာဓမ္မအထုံလိုက်မဲ့ဆိုပါလေဖြစ်မဲ့ဖို့နိဗ္ဗာန်ကိုအနည်းနဲ့အဝေးအနည်းနဲ့အမြန်အရင်နဲ့ နောက်ဒါပဲกว่าလေနိဗ္ဗာန်ရပြီလို့ဆိုရပါမယ်ဆိုလိုက်ဒါနမာမြေဒါနမာမြေသီလရေသီလရေမိပေဘာဝနာမိပေဘာဝနာဒါနမာမြေဒါနမာမြေသီလရေသီလရေမိပေဝိပဿနာမိပေဝိပဿနာသုံးများစုံများ သာနိဗ္ဗာန်သာနိဗ္ဗာန်ဒီကံရမည်လားဒီကံရမည်လားအေးမြေရေမိရဲ့သုံးမဆုံးမပါဖြစ်တယ်လေသာဖြစ်သလိုဒါနသီလဝိပဿနာသုံးပါးဆုံးမအဲနိဗ္ဗာန်ရမယ်ဗျအဲ့ဒါဘုန်းကြီးတို့တရားဓမ္မများကိုယ့်ဘဝအတွက်ပြန်နေပြီးတော့ငါပါလို့တယ်

ဤဘဝအာနန္ဒာလောကမယရှင်လူလူနာပြမတတ္တဝါသည်တဲ့ငါဗျံတတ်တော်ထင်ရှားရှိပေမဲ့လို့တတိပဋ္ဌာန်တရားမကျင်ပွားသေးကသူ့တဏ္ဏသာသနာမတည်သေးဘူးဟုတ်ပလားမှန်ပါပါနောက်တကူကပြောင်းပြန်ပြန်လိုက်တော့ယောဤကိုကြီးအာနန္ဒာ ဗုဒ္ဓဗုဒ္ဓေလောပါတိပိသတ္တရောတလိပ္ပာနေပါဝေတိတတ္တတာဓမ္မောရှိရာတိရိကောနာမဟောတိဤဘဝအာနန္ဒယရှင်လူမြေသူမဆုတတိပရဏယ၄ပါးချစ်ကြံပွားပါကငါဖယားမရှိပေမဲ့လို့သူတဏ္ဏသာသနာတည်နေတယ်ဟုတ်ပါလား မှန်ပါပါဗျာဒါကြောင့်နဲ့ဒုတကဒကမတို့ရဲ့သဏ္ဍာန်မှာဖရာရှိရှိမရှိရှိကြင့်ကြံပွားများအထုတ်မဲ့ဆိုရင် သာသနာမတည်ဘူးလားတည်ပါပါဗျာအဲ့ဒီသာသနာတည်ဖို့အရေးကြီးတယ်။ကိုင်းဒီတော့ဗီမာတတိပဌံသုတ်တန်တော်ကြီးကိုဧဝမေသုတဧကံသမယံဘဂဝါကုရုတုဝိဟရတိကမ္မန္တဓမ္မနာမကုရုဏာနိဂမော ဝေသာလီရာဇုသာဝတိအာလီကောသာမိတကဘကအင်္ဂမကရာကုရုမေသအဲဒီလိုတိုင်းကြီးပြည်မှာသွဲသွဲတွင်ကောတံကုရုတိုင်ကမ္မတဓမ္မနိဂုံးရွာကြီးမှာမြတ်စွာဘုရားဤတတိပဋ္ဌာန်တရားကိုဟောတော်မူခဲ့ပါတဲ့ဒီဝါမာသာဟောသလားဆိုတော့မဟုတ်ပါဘူး ဘုရားပွက်လာတဲ့၄တက်၅နှစ်တာကာလရောက်ရမြို့နယ်ဒေသတိုင်းမှာတတိပဋ္ဌာန်တရားဟောပါတယ်သို့တော်လည်းပဲဒီကာမတ္တကာမဏိကိုရွာသူရွာသားများကတတိပဋ္ဌာန်တရားကိုတန်မိုးထားပြီးတော့အလွန်လေးစားကြလွန်လို့သင်္ကိတိကာရကသင်္ဃာယနာတိမတိမြတ်တို့ကကုရုတိုင်ကာမတ္တဓမ္မဏိကုံရွာမှာတတိပဋ္ဌာန်တရားဟောခဲ့တယ်လို့ သမိုင်းမွန်ညွန့်ရှိသမိုင်းမောကွန့်ရှိညွန့်တော်မူခဲ့ကြပါတယ်ဟုတ်တယ်လောကဂုံပစ္စည်းသုံးဆွဲတဲ့ဒေသမှသာလင်သုံးဆွဲတဲ့ဂုံတွေကိုရောင်းဝယ်ဖောက်ကားတဲ့ပုဂ္ဂိုလ်ကယူလာတာမဟုတ်လားမှန်ပါပါအေးဒီနေ့မှမသုံးတဲ့ဂုံပစ္စည်းချရောင်းလို့ဘယ်သူကဝယ်မလဲအတူလဲဒီတိုင်းပဲတတိပဌာနေရအလွန်လေးစားကြတဲ့ကုရုတိုင်ကာမတ္တဓမ္မဏိကုံရွာမှာ သင်္ကိတိကာရကသင်္ဃာယနာတိမထေမြတ်တို့ကမြတ်စွာဘုရားတတိပဒဟောတယ်လို့သတ်မှတ်တော်မူကြပါတယ်ဘယ်လောက်လေးစားတယ်လို့ပြောရင်ဖြင့်ခဏိတညာကုံသွားပါလိမ့်ဒီတော့ဒီတတိပဒတရားအဲ့ဒီကာမတ္တမှာဏိကုံရွာသူရွာသားများကယောက်ျားများနေအပြင်ပြောရင်ကျွမ်းမှုလို့ရှိကဒရိုင်မှာရှင်းက မိမသူများနေအပြင်ထေခွေရေခဘိုင်ငင်ချီဝဲညတဲ့ပုဂ္ဂိုလ်တွေအားလုံးဟာသူတို့ချင်းစုဆုံမိရဲ့တတိပဋ္ဌာနာပတိတန်ယုတ်တမေဝကထာကထင်တိတတိပဋ္ဌာန်စကားပဲပြောကြတဲ့ဘာစကားပြောကြအေးနိရတကကထာနာမနဘဝတတိအကျိုးမပြည့်အချင်းဤသော လေးကုန်လူပန်းဖြစ်တဲ့စကားမျိုးကိုမပြောကြဘူးအဲ့ဒါကြောင့်သင်္ကိတိကာရကသင်္ဃာယနာတိမတိမြတ်တို့ကတို့ဘုရားတတိပဒနေယကိုကိုရိုတိုင်ကာမသဓမ္မနိဂုံရွာမှာဟောခဲ့တယ်လို့သမိုင်းမောကွန်ရှင်ညွတ်တော်မူခဲ့ကြတယ်။ဒါဖြင့်အဲဒီတတိပဒနေယက၄ပါးဘာနှပါး၄ပါးဒါကတော့တို့ဗုဒ္ဓသာသနာတော်ကသူတော်ချင်းများအတွက် အထူးပြောကြရမလိုပါဘူးအဲ့ဒီတတိပဒနေရအထုတ်ကျင့်ပွားရင်အကျိုးတွေဘလောက်ရမလဲလို့ဆိုရင်အများကြီးမရေမတွက်နိုင်အောင်ရနိုင်တယ်လို့ပြောရမှာပါအေးဒီတတိပဒသုတ်တမှာတော့ကာယဝေဒနာစိတ်တတ္တမလေးပါသောတတိပဒတရားကျင့်ကြံပွားကြမယ်ဆိုရင်

ကိုယ်ခန္ဓာမှာဖြစ်ပွားလာတဲ့96ဖြာ98ဖြာဘေယောကာတွေငြိမ်းပြောက်စေနိုင်တယ်နာမငါဒေါမနသနာအထင်ကမယစိတ်ထမနေခဲ့၍စိတ်မသက်သာမှုဆိုတဲ့စေယောဂဝေဒနာတွေလည်းကင်းပြောက်ချုပ်ငြိမ်းစေနိုင်တဲ့တတိပဌာနာမ6ညာယသာဒီကမယအရိယာမဘောဂရစေနိုင်တဲ့တတိပဌာနာမ9နိဗ္ဗာန်သတ္တိစီကိရိယာယ နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့တတိပဋ္ဌာန်အကျိုးဘဏ္ဍပါခုနှစ်ပါးပါဟောခုနှစ်ပါးတယ်တဘာတဘာကြီးဝတ္ထုစာကြောင့်ရှုမှတ်စရာတွေနဲ့ကိုအောင်မပြောနိုင်ပါဘူးအဲ့ဒီထဲမှာယနေ့ခေအခြေအနေအရပြောရမယ်တို့ရင်တို့အကျိုးခုနှစ်ပါးတို့တွင် နာမ၄ခုမြောက်ဖြစ်တယ်ကိုယ်ထဲမှာအနေခက်၍ကိုမသက်သာမှုဒုက္ခဝေဒနာများသောအားဖြင့်ခန္ဓာရတဲ့ပုဂ္ဂိုလ်များယောဂဝေဒနာဒုက္ခရင်းနဲ့ရင်းနေပြီးတကားလားနှစ်ပန်းလုံးနေရသလိုဖြစ်ပါတယ်အဲဒီကိုယောဂါတွေကင်းမြောက်ချုပ်ငြိမ်းစေခြင်းရင်တော့တတိပဋ္ဌာန်တရားကိုပွားပါဗာတရားပွားရတတိပဋ္ဌာန်တရားပွားပါ ။ဒါကြောင့်ဒုက္ခဒေါမနသာနာအသင်္ကမာယာတိ။တာဝန်နေတပအရိဘကတို့ဒီမဟာညောင်ကိုကြောင်းနဲ့ကြည့်ရအရှိနောက်တောင်းမြောက်လေးပါဝင်ပေါက်တွေမှာကောင်းကြီးကဆိုင်းပုတ်တင်မထားဘူးလား။တင်ထားပါဗျာ။အေးအခုလည်းပဲတဲ့ဒီတတိပဒနေရာတွေပါဝင်တဲ့ကိုရှင်းရမှုကိုယ်ထဲမှာနေခဲ့ကိုမသက်သာမှုဒုက္ခဝေဒနာ ဒါဖြင့်ကင်းမြောက်စေခြင်းဆိုတာဘယ်လိုလဲဆိုရင်အပရောမိပိတမလာထေရောနာမဂိဟိကာလေတိသူရစ္စေသူပတ္တကံဟေတဝဓမ္မပဏိတိပါအာဂမရာဇာနံပသိတဝရေညာကတနုကောဧကတိဝတံကိလေသာကမနာသလာဒွာရေနကိသံတော်နာတုမကံဘိခဝေရူပံပဇ္ဇထ တံဝောပယိနန္ဒီကာရတာဟိတာယဒုက္ခယဘဝိတတိတိနေဝကိရရူပံအတနောနာဝေရဏတိလို့တက္ကရာဆရာများကရေးတာဖွဲ့ဆိုတော်မူကြပါတယ်ဟောဒီတတိပဌာနေယအာထုံရင်ဒုက္ခဒေါမနသာဆိုတဲ့ကိုယ်ရမနိခေကုမနသာမှုခြင်းရဲ့ဒုက္ခတွေစိတ်တမနိခေစိတ်မသက်သာမှုဆိုတဲ့ရှင်းရဲ့ဒုက္ခတွေ

တို့ဘုရားရွှေလက်တဲ့တတ်တော်ထင်ရှားကာလတုန်းကပိဋမန္လဆိုတဲ့မထေတပါရှိခဲ့ဘူးတဲ့ဘယ်သူပိဋမန္လအဲ့ဒီမထေတပါရှိခဲ့ဘူးတဲ့အခါကျတော့သာသနာသမိုင်းဥကိုမျောကြည့်လိုက်ဘုရားပွင့်ပြီးစားပိစဝက်ကီအဲ့ဒီပုဂ္ဂိုလ်တွေအားလုံး မဟာဓမ္မစကြာတရားကိုထပ်ပြန်တယ်လဲလဲနာယူပြီးတော့ကြင်ကြပွားများအာထုတ်တော်မူချရပါတယ်။ဒါကြောင့်ယဟန်တော်ပိဋမန္လာတို့ဟာလည်းသတိပဋ္ဌာန်တရားကို အာထုတ်ရပေလိမ့်မယ်။ဟုတ်ပြီလား။မှန်ပါပါ။ဒါပေမဲ့လို့သူ့ရဲ့နောက်ကြောင်းကိုပြန်ပြောင်းပြီးတော့မိမောင်းတို့ပြရမယ်ဆိုပါလေ။ကိဟိကာလေလူဖြစ်ခြင်းကာလလူဘဝတုန်းက တိတုရစ္စတုပါဏုဂောလပတ္တဝုစွာသောသုံးတိုင်းသုံးခရိုင်တို့၌ပတ္တကံလက်ဝေတဝန်ဆိုင်ချူကြီးကိုခေတဝါယူ၍ဘုရားရွှေလက်တဲ့တတ္တတေချကာလတုန်းကပိဋမန္နအမိရတဲ့လက်ဝေကျော်တူရှိခဲ့ဘူးတဲ့လက်ဝေသမားကလေးဘယ်သူပါလဲအေးလက်ဝေသမားကလေးပိဋမန္န သူသည်ပါဠုကောလပတ္တဆိုတဲ့သုံးတိုင်းသုံးခရိုင်မှာရှင်ပြိုင်သူမရှိနိုင်အောင်အနိုင်ရခဲ့အဲ့ဒါနဲ့တရွာဝင်တရွာတပဲတမျိုးဝင်တမျိုးသွားပြိုင်ဘက်ကိုရှာတဲ့အငါကာလမှာဓမ္မပါဏိတိပါရှိအခေါ်သိငို ကျွန်းကလာခေါ်တိဟိုကျွန်းယခုအခေါ်တိရိလင်္ကာနိုင်ငံတော်သို့ကဏ္ဍဝါရောက်၍ ဘယ်နိုင်ငံရောက်တိရိလင်္ကာဆိုတဲ့နိုင်ငံတော်ရောက်လာတဲ့အခါမှာရာဇာနာနိုင်ငံတော်တပတာကြီးကိုအတနောသိပ္ပကမမိမိရဲ့လက်ဝဲတာကိုပသိတဝါရှုမြင်သုံးသစေပဲတကားတဲ့လက်ဝဲစတုပ်ကုံကြိုးကိုင်းကြိုးဝိုင်းပေါ်မှာအပင်အေးအကွေအဝိုက်အထိုင်အတအလဝရှအရှောင်းဝတိလက်ဝဲရေးအတတ်ကိုပြလိုက်တော့ ရေညာကတ္တနုကဟောတိရိလင်္ကာနိုင်ငံတော်သမဏကြီးကအင်မတန်ကျေနပ်ဝမ်းသာလို့သူ့ကိုယာဒူလကရိခာမြန်ပေးပြီးတော့ချီးမြှောက်ထားတဲ့လက်ဝေကျော်ပိတမန္လကိုတိရိလင်္ကာနိုင်ငံတော်သမဏကြီးကအေးအလုံးနဲ့လာကနဲ့ထွပြီးတော့ပေးပြီးတော့ချီးမြှောက်ထားတယ်အဲဒီတော့ချီးမြှောက်ထားတဲ့အခါဧကတိဝတ္တတနိတနိုင် ဝါတနေသောအခါကိလေသာကမနာသလဒွာရိနာဖြာရိုက်နှုတ်ဖြင့်မောကာသောဇီလံခိပြေကိထံတော်သွားသည်ရှိတော်တဲ့လောကအာကစားသမားများသည်မနှဲစောစောတတယယချမ်းချမ်းရရဝေမြန်ဝပြီးတော့သွေးပူလေးကျင်ငန်းလောက်ကြရတယ်အေးခန္တယံပြေခန္တယံရခန္တယံထိုင်ခန္တယံထခန္တယံလက်ချေများစံတန်းလို့ အဲဒီလိုသွေးပူလဲခြင်းကလုံရင်းကနေပြီးတော့သွားတဲ့အခါမှာတဲ့စာသင်တိုက်ကြီးတခုအနိရောက်သွားတဲ့ဘယ်နာစာသင်တိုက်ကြီးတခုအေးတို့သံဃာ300ကျော်ရှိတဲ့မဟာညောင်ကုန်းကျောင်းတိုက်ကြီးမျိုးပေါ့အဲ့ဒီသာသင်္နာကြီးတကူအနည်းရောက်သွားတဲ့အခါတို့ပရိယတိသာသနာတော်သမန်ကသတင်းသုံးဖို့ညီတော်နောင်တော်သံဃာတော်များကိုလမ်းမြောက်ပြီးတော့ကြည်လိုက် မဟာညောင်ကုန်းကျောင်း၌ကြီးမှာရှိတဲ့သံဃာတို့သည်ဒီမဟာယံကုန်းကမွေးဖွားလာတဲ့အာဇာနည်သားများမဟုတ်ကြပါဘူး။အနေနဲ့အရရကနေပြီးတော့မှပညာရည်တို့လာပြီးတော့တောက်ဆိုကြတာတွေမဟုတ်လား။အဲတော့သူတော်မှာဆွေမျိုးရှိတယ်ကြေးရွာရှိတယ် မှန်ရလားမှန်ပါဗျာဒါပေမဲ့လို့အဲ့ဒီဆွေမျိုးကြိပါကိုပမမတ္ထရေကြည်ရမျက်လို့ရကြောတရားဖြာတချက်နဲ့သင်လျော်ရာဒေသမှာပရိယတ္တိသာသနာတော်ကြီးဆောင်ရွက်တော်မူနေကြတယ်အဲ့ဒီသံဃာတော်ရှင်မြတ်တွေမှာညသမစားရဘူးရှိပွားမစားရဘူးအိမ်တော်မပြုတ်ရဘူးလာကမရှိဘူးပရိုမိုးရှင်မရှိဘူးပင်ရှင်မရှိဘူးရှိရမရှိပါဘူးဗျာအေးအဲ့ဒီမှာကြည်တာ လေတင်ချေကဝတတ်သိဖြစ်ခဲ့ဝေယပါမီဖြာပြတို့နဲ့ဖြစ်ကျင့်တော်မူတဲ့မြတ်စွာဘုရားသာသနာတော်တမျက်နာဝသာအရေးထားပြီးတော့စာသင်စာချစာအံစာတက်စာကြည့်စာချမ်းစာရေးစာဖတ်ပရိယတ္တိသာသနာတော်မကွယ်မပြောက်အောင်ဆိုပြီးတော့ထိမ့်သိမ့်လာကြတာသံဃာတော်တွေဘယ်သူတွေပါလဲသံဃာတော်တွေပါဗျာအေးညတသမစီဘွားဓမ္မအိမ်အောင်ပြုမယ်ဆိုရင်

တကယ်အဓိကရစိတ်တက်ဖြစ်သာသနာပြုနေကြတာကြီးညိုစရာအင်မတန်ကောင်းတယ်ဘယ်လိုပါလဲကြီးညိုစရာကောင်းပါဗျာအေးမကြည်သားမှာဒုပရိဒဒီလိုသင်္ကန်းကိုဝနိုင်ရလားနိညာမဟုစာပေပေပုတ်ချသင်အနိုင်ရလားရွှေဝေးမျိုးဝေးနေနိုင်ရရလားအေးကောင်းကသဘင်ကိုပဲအဝါနဲ့ရှင်များပြီးတော့သင်္ကန်းဝနိုင်ရရလားလို့ကိုယ့်ဘာကိုတိုင်းတာကြည့်ပေါ့ ၅ချက်နဲ့30ထဘယ်ဟာကမြတ်အခုလည်းပဲမိမိတို့အလုံးနဲ့သံဃာတော်တွေရဲ့အလုံးကိုနှိုင်းရှင်ကြည့်လိုက်မှဘယ်အလုံးကနေကောင်းပြုထွက်ပြီးတကားလားတာကျူအကျိုးပဲအာသနဲ့ဆိုတာသိနိုင်မယ်မဟုတ်လားကိုက်ရှိစေတဲ့အရှင်မြတ်တို့ဒီအဲ့ဒါတမြဲလဲရင်အမိုက်ကျုံရင်ဒီဟိုရပြင်းသဘိတ်တုပ်ရင်ဆိုတာလိုပဲတွတ်တွတ်တွတ်နဲ့မိုးဥကြဘာလို့ အဆက်မပြဌာနအကျဉ်းချင်းခါကရွတ်ဖတ်တော်မူကြလို့ကနေ့အမေရိကန်ရာရှာအင်အားကြီးနိုင်ငံသိပ္ပံထွန်းငါတဲ့နိုင်ငံမှာမရှိတဲ့အာဇာနည်ပိရကသုံးပုံပြန်နိုင်တဲ့မထေမြတ်ရှိဦးတို့မြန်မာပြည်မှာထူးခြားစွာပေါ်ထွန်းလာပြီ။ရေပြင်းအောင်နဲ့မထေမြတ်ကတော့6ပါးပေါ့ဟုတ်လား။အဲ့ဒါတကယ်အာဇာနည်ပုဂ္ဂိုလ်တွေပဲ။ ဒီထဲမှာနှစ်ပုံဝဲအောင်နှစ်ပုံအောင်နှစ်ပုံဝဲအောင်တစ်ပုံအောင်တွေကတော့ဒုနဲ့ဒေမရှိဘူးလားရှိပါပါဘုရားကိုရင်ဆိုတဲ့ရှင်သာမဏေတွေကစပြီးတော့ပြန်ချွနေကြလို့သာသနာတော်နေအပြင်ကြည်လိုက်ရင်တို့မြန်မာပြည်ဟာသိတ်ကိုသိက္ခာရှိပြီးတော့ဂုံယူတရားကောင်းပါတယ်ဒီဟောယူရိယကမ္ဘောဒီးယားလာအိုဟောဒီလေးနိုင်ငံလည်းထေရဝါဒအယူရှိကြတာပဲဒါပေမဲ့ဘုန်းကြီးတို့မြန်မာပြည်သံဃာတို့ကဲ့သို့ရှိကံတကြပညာရေးဟာ နေပါတယ်တို့မြန်မာပြည်ကထိတ်ဆုံးမှရောက်နေတယ်ဒါဝမ်းမြောက်ဘုံယူကြရမယ်ပြိတ္တနော်မှန်ပါဗျာအေးအဲ့တော့ပရိယတ်တိဝန်ဆောင်တော်မူကြတဲ့အရှင်မြတ်တွေနေညမဟုဆိုပြီးတော့သင်္အန်လေးကျဲဆောင်ရပို့ချပြီးတော့နေကြတယ်အဲ့ဒီလက်ဝိကျော်ပိတ္တမလာကလေးစသင်္တအနိရောက်သွားတော့ကိုတော်လေးတစ်ပါးကစာအံ့နေတဲ့တဲ့ မလုပ်နေတယ်သာမန်ပါဗျာအေးအရိမာကပါလနာတုံမာကံဘိကဝေရူပမတ္တဟထဘိကဝေจิตတတတိจิตသမီးတို့ရူပယုတ်တရားသည်တုံမာကသင်တို့ဤနသန္တကကိုပိုင်ဥစ္စာမဟုတ်ပါယုတ်တရားကိုမပိုင်ဘူးတဲ့ဒါတော့မိမိတို့မပိုင်မဆိုင်တဲ့ယုတ်တရားကိုပဇာထ တဏှာဒိဋ္ဌိမကညိရလေရောအမတတိပဌာလေအဖြစ်ပယ်ရှားကြကုန်တော်ယုတ်တရားကိုမပိုင်ဘူးအဲ့ဒီကိုမပိုင်တဲ့ယုတ်တရားကိုတဏှာဒိဋ္ဌိငါငါဥစ္စာငါအာဟု၍မစွဲညိရလေအောင်အမတတိပဌာနဲ့ပယ်ပါဘာနဲ့ပယ်ရဧတံဝပိုင်တဏိကာရတဟိတယဒုက္ခယဘဝိတ္တိ တန်တို့ကိုမပိုင်တဲ့ယုတ်တရားကိုသင်တို့သည်ပိုင်နာတနာဒိဋ္ဌိမကညိရလေအောင်အမတတိပဌာတရားဖြင့်ပယ်ရှားကြလေကုန်သည်ရှိသောဒီဃာရတရှိမြင့်စွာသောကာလပတ်လုံးဒီဃာရတအခုရောနောက်ပါဟိတာယရှိပွားလုံးငါဒုက္ခယချမ်းသာဖို့ယဘဝိတ္တိကောင်းစွာမသွေဖြစ်ပေလိမ့်တည်း အတိပဲအပြောင်းကိုဆွတ်ဆွတ်ထုတ်လိုက်တော့ခြေသားတခြေသားတို့ခြေသမီးတို့သာမင်းများကလည်းအောက်တကိုခြေပြတိုင်အောင်ခြေပြကလည်းထက်တကိုဆံပြတိုင်အောင်အဲ့ဒီယုတ်တရားကြီးကိုသင်တို့မပိုင်ညမဆိုင်ညဘူးစွတ်တရားမရှိကြဘူး ဒါကြောင့်မပိုင်မဆိုင်ဇွတရားမရှိတဲ့အဲ့ဒီခန္ဓာကိုယ်ကိုငါငါဥစ္စာဝိမကညိရလေအောင်အမတ်တတိပဋ္ဌာန်နဲ့ပဲပါမနဲ့ပဲရမတ်တတိပဋ္ဌာန်နဲ့ပဲရပါအဲဒီလိုမတ်တတိပဋ္ဌာန်နဲ့ပဲရင်အခုရောနောက်မှချမ်းသာလိမ့်မယ်အခုလည်းချမ်းသာမယ်နောက်လည်းချမ်းသာမယ်ဒီတော့မှနောက်ကထပ်တင်ဖွင့်လာတာကနာကိရရူပါတနောဝေဒနာတိ ရုပ်တရားကမပိုင်သားလားဆိုတော့ခံစားမှုဝေဒနာရောပိုင်ရလားမှတ်သားမှုတင်ညာရောပြုရှင်ရင်မှုသင်္ကာရသိမှုဝိညာဉ်ဒါဖြင့်ခုနကရုပ်တရားနဲ့ပေါင်းလိုက်တော့ခန္ဓာ၅ဝါဆိုလိုက်မပိုင်ရ ပါရိယမုတ်ချမလိုက်ပါမုတ်ချမလိုက်ပါခန္ဓာ၅ဝခန္ဓာ၅ဝမပိုင်ရမပိုင်ရမုတ်ချမလိုက်ပါမုတ်ချမလိုက်ပါဆိုလိုက်ခန္ဓာ ရှုပွားပဲ့တဲ့တာရှုပွားပဲ့တဲ့တာမပိုင်လေညာမပိုင်လေညာခန္ဓာငါခန္ဓာငါရှုပွားပဲ့တဲ့တာရှုပွားပဲ့တဲ့တာဆိုလိုက်ပါမပိုင်လေညာခန္ဓာငါရှုပွားပဲ့တဲ့တာမပိုင်လေညာခန္ဓာငါရှုပွားပဲ့တဲ့တာရှုပွားပဲ့ကရှုပွားပဲ့ကခု နောင်ဘဝကုနောင်ဘဝမௌဇာချမ်းသာမှာမௌဇာချမ်းသာမှာရှုပွားပေကရှုပွားပေကကုနောင်ဘဝကုနောင်ဘဝမௌဇာချမ်းသာမှာမௌဇာချမ်းသာမှာ အမှန်ပါပဲအဲ့ဒါပါပါလေအေးစအမှန်များအဲ့တော့လက်ဝဲကျော်ပိဋကမလားကလက်မခံနိုင်ဘူးဘာကြောင့်လဲသူကနာယုတ်တရားကြီးကိုအပွေအဝဲအပစ်အေးအရှောင်းတဲ့အတိုင်းတအလုံးရဒါကိုချင်းသိမ့်ချုပ်တီးပိုင်ဆိုင်လို့သုံးခရိုင်ပူဆွဲခဲ့တယ်လို့အစွဲကြီးဆွဲတယ်အာဒါမဖြစ်နိုင်တာပဲဆိုပြီးတော့ခေတ်

ဒါသဘာဝကြတဲ့အလုပ်ပဲမဟုတ်လားထိုင်ပြီးတော့ဝေဖန်နေလို့ဖြစ်ပါမလားဖြစ်ပါဘူးဗျာသူတမယညာနာကြာယုံမြတ်နဲ့တကယ်အဖြစ်အမှန်မသိနိုင်ပါစိန်တမယညာကြံစီတွေ့တော်ယုံမြတ်နဲ့လည်းတကယ်အဖြစ်အမှန်မသိနိုင်ပါဘာဝနာမယညာနဲ့လက်တွေ့ရှုပွားအတုပါမယုတ်တရားနတ်တရားခန္ဓာအာရဏတသစ္စာပိစ္ဆသမုပ္ပါထေရှားစွာသိနိုင်ပါမယ်။ဘာဖြစ်လို့လဲသုတမယညာဆိုတာက သူတစ်ပါးရဲ့ပါဇက်ဖြားမှာလမ်းဆုံးတယ်ဘယ်လိုလဲဆိုရင်ကလေးတစ်ယောက်ကကြာဘူးနောက်ဝနဲ့ဝင်းဝင်းရှိတဲ့ဘီလိုက်ကုံလေးကိုယူလာဘေဘေဟောဒီမှာသာသာရွှေရလာပြီအယောင်တော့တူတယ်တကယ်အသားကရွှေဟုတ်ရဟုတ်ပါဘူးအေးအခုလည်းပဲစာပေကျမ်းကနာယူပြီးတော့နေုံမြနဲ့တကယ်မက်ပုံနိဗ္ဗာန်ဆိုတဲ့ရွှေရဲ့အနှစ်သာရသိပါသိပါဘူးအေးအမိနာမပညာလောက်တော့သူသိကြသေးမှာပေါ့

ဒီအမျိုးအစားသူမသိဘူးဒါလိုပဲကြံကြည်တွေးတော့တဲ့ပုဂ္ဂိုလ်ဟာလက်တွေ့ရှိဘွားအာမတုတ်သိရင်တော့ကအနိကမှန်တရန်တထာလောက်ပဲသူရှိပါသေးတယ်တဲ့။နောက်ဆုံးဘာဝနာမယညာဘာပါလဲဘာဝနာပွားများခြင်းမယပြီးပြီးတော့ညာနာကသိတာပွားများအတုတ်ခြင်းဖြင့်သိတဲ့ညာကြတော့ပရိစ္ဆေယအတိမျိုးနဲ့တူတယ် ဘယ်လိုသိမျိုးဟောပရိစ္ဆေကမြင်လိုက်ရင်ဒီရွှေတိမ်ကနေရွှေဘာရွှေညာပြမသိဘူးလားအဲ့ဒီရွှေကိုအမြဲတမ်းကန့်တွယ်ပြီးတော့လေ့လာကျွမ်းနေနေတဲ့အတွက်ဒါကြောင့်ဘလောက်သားရှိတယ်လို့မသိလားဒီအမြဲတမ်းကိုင်းွယ်ပြွန်တည်နေတဲ့အတွက်ဒါကြောင့်အဲ့ဒီရွှေရဲ့တန်မိုးကိုရော သူမသိလားဒါကြောင့်သုတမယညာကျမ်းနာယုံကလို့ကလေးရဲ့ပြီးလိုက်ရေကိုရွှေထင်းတာလောက်ပဲရှိတယ်အယောင်တော့တူတယ်တကယ်ရွှေမဟုတ်သေးဘူး ထိုအတူပဲသူစိတ်ဓာမယဟယကြံတည်တွေးတော်ခြင်းများကတော့ဖခင်ရဲ့ရွှေကိုရွှေလို့အသိပဲရှိသေးတယ်။အဲဒီရွှေရဲ့တန်ဖို့ပြီးတော့အမျိုးအစားဟုတ်လားဒါသူမသိဘူး။ပရိဇင်ဟာကြတော့ကနေ့စဉ်ပရိနဲ့တောင်းလည်းကောင်းလည်းကြ။ဒါတွေပြုနေရတဲ့အတွက်ဒါရောက်ပါချွေပဲညာချွေပဲလေဒီမလောက်ရှိတဲ့ခေကလတန်မိုးဘလောက်ရှိတယ်လို့ရောင်းဝယ်ဖောက်ကားနေလို့မသိဘူးလား။သိပါပါဘူး။အဲ့ဒါပဲဗျာ။ ဧဒါကြောင့်တဲ့ရဟန်းတော်အသံဃာတော်များကဒါကလေးသိရင်ငါတို့ကဲ့သို့ဘာဝါရှင်များဝတ်သင်္ကနဲ့ရှင်ဟန်ပြုပြီးတော့အထုတ်ကြည့်ပါဟုတ်ပါလားအဲ့တော့ဒီနေရာမှာလောကရဲ့ကောသုံးသချက်တွေပြောမယ်ဆိုရင်တော့အများကြီးပေါ့တချို့ကတရားတော်အထုတ်ခြင်းမရဲ့ယူမှကြောက်လို့တဲ့ဟောဘယ်ကမဟုတ်တဲ့ဇာကားကြီးတွင်ကျဲနေတယ်မသိဘူးတကယ်တော့ရှိပွားစားတဲ့အိမ်အောင်ပြုတ်တယ် စီးပွားစားလို့အုပ်စီယူယူကြဒါတွေအိမ်တော်ပြုလို့လင်တာကြီးမရရတာယူရရရိုက်ပတ်လို့မကုန်ပါဘူးအဲ့ဒါကြတော့ယူမှန်ကြောက်လို့စီးပွားမစားအိမ်တော်မပြုဘူးလို့ရှိရလားတရားဓမ္မတော့အာတော့ထုတ်ချင်မှရဲ့ယူမှကြောက်လို့ဆိုတာအတော်ကိုဆူရွားတဲ့စကားပဲတနည်းပြောရင်ဒါသာသနာဖြစ်စကားပါစကားလေအေးသာသနာဖြစ်စကားဘုန်းကြီးတို့ကမ္မဋ္ဌာန်းဆရာလောက်တာ26နှစ်ရှိသွားပြီ တနေ့တနေ့ယောဂီရဲ့အတွေ့အကြုံဆိုရင်တော့ဘုန်းကြီးတို့ဖြူမျိုးမှာဝါရင်း3လရက်ပေါင်း90တကုတလရက်ပေါင်း30ပေါင်း190ဖွင့်ယောဂီဟာတစ်ချိန်မှာအနည်းဆုံးဖြန့်မြတ်ရင်200နဲ့တွက်ကြည့်နှစ်ပေါင်း26နဲ့ဘေးစက္ခန်းတွေမှာဘုန်းကြီးတို့မြန်မာပြည်ရရစက္ခန်း20လောက်ရှိပါတယ်။ဘာကန်လည်းရှိတယ်။ဟိုဘုန်းကြီးတို့ဟိုပင်လည်းရှိတယ်၊ကသာရှိတယ်၊မိုးကောင်းရှိတယ်၊ပမောရှိတယ်၊ထန်တပင်ရှိကုန်ရှိတယ်၊မန္တလေး လက်ကောင်းလည်းရှိတယ်နောက်ဒီမှာပိတ်စလုံးလည်းရှိတယ်ဘုန်းကြီးတို့ပြည်မှာရှိတယ်မကွေးမှာရှိတယ်အများကြီးပဲအဲ့ဒီစကားဆိုတော့ယောဂီ100 300အနည်းဆုံးရှိတယ်အဲ့တော့ဘုန်းကြီးတို့26နှစ်တာကာလမှာအာထုံလို့ယူတယ်ဆိုတဲ့ယောဂီဟာမရှိသလောက်ရှားအေးဘာကြောင့်မရှိသလောက်ရှားတယ်ဆိုတာကတော့တိုက်ဆိုင်မှုဆိုတာတော့ရှိကောင်းရှိမယ်ပေါ့ထသီးကျွေကိုက် ကြီးလင်းလို့ကြွေတာလားကြွေတိုင်းမှာကြီးကနင်းတာတကယ်လို့ကြီးနင်းလို့သာကြွေသလားကြွေတပင်မောတတိတလုံးမှမရှိရဘူးနင်းလိုက်တာတုံးနဲ့အေးကိုလည်းပဲတရားအားထုတ်လို့ယူတယ်ဆိုတာကအတိတ်အကုသိုလ်ကအကျုပ်ပေးခြင်းနဲ့အာထုံမှုတိုက်ဆိုင်တဲ့အခါမှာယူချေယူတရားအာထုံလို့သာယူတယ်ဆိုတာကတော့မရှိသလားဘုန်းကြီးတို့26နှစ်တားရဲ့အတွေ့အကြုံပြောတာမှန်ပါပါ အေးအဲ့ဒါသတိထားကြဗျာ။ကိုင်းဆိုခန္ဓာ၅ဝါခန္ဓာ၅ဝါလောက်လေခုနကခောက်ခောက်ချပြီးပြီပဲ။အဲဖောက်ပြီနော်ပရိသတ်ကမပိုင်ကြမပိုင်ကြခုပြောခုသေးတာပဲနှစ်ပြောနှစ်သေးတာပဲเนาะဒါကြောင့်လေတီချဲတွေကျူရှင်နဲ့ဝိုင်းပြီးတော့အုပ်နေကြတာကိုကအလားကိုခံပေါ့ ခန္ဓာ၅ဝါမပိုင်ရမုတ်ချမလိုက်ပါမုတ်ချမလိုက်ပါခန္ဓာ၅ဝါမပိုင်ရမုတ်ချမလိုက်ပါရပါလားနောက်ကဗရိုက်ကလေးနဲ့ထက်လိုက်အောင်အခုတော့ကြမေးအောင်ပါအင်္ဂကုဖို့တို့တို့မှာဈာမုံတို့ပြန်မေးရောက်တာနိဗ္ဗာန်ကြားလာတို့မပိုင်လေညာမပိုင်လေညာ ခန္ဓာငါရှုပွားပဲသင်တာရှုပွားပဲသင်တာဘာဝိနာခန္ဓာငါရှုပွားပဲသင်တာရှုပွားပဲကရှုပွားပဲကခုနောင်ဘဝခုနောင်ဘဝမုတ်ချချမ်းသာမှာမုတ်ချချမ်းသာမှာအေးအဲ့ဒီမှာခန္ဓာငါးပါးမပိုင်ရတယ်အဲ့တော့မပိုင်မဝင်လေးကိုတင်ရှားအောင် ပြန်လေချက်ထွင်ရအောင်ဆိုတို့ဒီမဟာယံကုန်ကြီးမှာကလေးငယ်တွေတဲ့ဟိုခွေးဥတိုင်းဥတန်းခွေးယူတိုင်းဥတန်းကစားတဲ့နေရှိပြောတတ်တော့ကလေးက6ရောက်တိုင်းက9လုံးတတိုင်းမှာတဥသာဥရအဲ့တော့ကလေးတယောက်လွတ်မနေဘူးလားအဲ့ဒီလွတ်နေတဲ့ကလေးကမူပိုင်နိုင်မရှိလို့ခွေးယူဆိုပြီးတော့ကစားကြတာလေရှိလားအဲပြည်ပြည်ကိန်းနေတာရှိနေတာကိုခင်ဗျားတို့သိရ င်ကဘယ်နှလုံးကလေးကဟော6ယောက်တတိုင်းတယောက်သာဦးရတယ်နှစ်ယောက်မရှိရဒါဖြင့်တယောက်ကလွတ်မနေဘူးလားလွတ်နေတဲ့ကလေးကမူပိုင်နဲ့မရှိလို့ဘာဖြစ်ရအဲပွေးယူဖြစ်ရတယ်တဲ့အခုလည်းပဲတို့တရားဓမ္မတွေဆိုလိုက်မြင်စေခဏ မျက်စိအရှင်ကမျက်စိအရှင်ကရူပယုတ်ခန္ဓာရူပယုတ်ခန္ဓာမြင်လို့ကောင်းတာမကောင်းတာမြင်လို့ကောင်းတာမကောင်းတာဝေဒနာခန္ဓာပါဝေဒနာခန္ဓာပါမြင်ရတာပင်မသာလင်မြင်ရတာပင်မသာလင်ပညာခန္ဓာပါပညာခန္ဓာပါမြင်အောင်ကြောက်ရနှလုံးသွင်းက မိအောင်ကြောက်ရပြုလုပ်နေပါသင်္ခါရခန္ဓာပါသင်္ခါရခန္ဓာပါမြင်သိယုံမြသဘောကမြင်သိယုံမြသဘောကဝိညာဏခန္ဓာပါဝိညာဏခန္ဓာပါခန္ဓာ၅ပါးစွန့်မသွားဘူးလားအဲ့ဒီတဲ့ငါဆိုတာပါရဲ့ရှိမှမရှိပဲဘယ်ပါလို့ဖြစ်မလဲ ကိုက်ပြဆိုမြင်တဲ့ခဏမြင်တဲ့ခဏမျက်စိအစင်းကမျက်စိအစင်းကရူပယုတ်ခဏရူပယုတ်ခဏအေးပြီးတော့မတ်ပုံနဲ့နာမတစ်နာမကယုတ်တရားသူ့ရဲ့ကိုယ်ပိုင်ကဖောက်ပြန်မှုဖောက်ပြန်မှုဆိုတဲ့ပရမတ်ဓာတ်တိုင်ကို ရုပ်တရားကမူပိုင်ဥပြီးတော့ကတ်ထားလိုက်တော့ငါဆိုတာသွားလို့ရအောင်လားမရပါဘူးဆိုမြင်လုံးကောင်းတာမကောင်းတာမြင်လုံးကောင်းတာမကောင်းတာဝေဒနာခန္ဓာပါဝေဒနာခန္ဓာပါဒါဖြင့်ပရိသတ်ရင်မြင်လုံးကောင်းမကောင်းဆိုတဲ့အဲ့ဒါဝေဒနာအဲပြီးတော့ခံစားတာကငါလားဝေဒနာဝေဒနာပါဝေဒနာအဲ့တော့ခံစားမှုဆိုတဲ့ပရမတ္တတိုင်ကိုဝေဒနာကမူပိုင်ဥလိုက်ပြီ ငါခံစားလို့ရှိသေးရဲ့ရှိပါဘူးငါလေးလွတ်နေတယ်နော်ဆိုမြင်ရတာပဲမှတ်သားလင်မြင်ရတာပဲမှတ်သားလင်ဒီညာခန္ဓာပါဒီညာခန္ဓာပါအေးမှတ်သားမှုဆိုတဲ့ပရမတ်ဓာတ်တိုင်းကိုသံသင်ညာကမူပိုင်ဥလိုက်တယ်မှတ်နေတာငါလားတင်ညာလားတင်ညာပါဗျာဟောတင်ညာဗျာသူ့ရဲ့ကိုယ်ပိုင်မူရာကမှတ်သားမှုတဲ့တို့လောကမှာရှိကြတယ် အေးမှတ်ပုံနဲ့နာမထဲမှာလေမှတ်ပုံနဲ့ကပ်ပြားထဲမှာလေနာမည်တို့မိဘတို့သူ့ရဲ့ချိန်ရှားတဲ့အမူအရာတို့မရှိဘူးလားမှတ်ပုံနဲ့နာမရဲ့နာမည်ရဲ့ချိန်ရှားတဲ့အမှတ်သားရဲ့အဝရဘဖောက်ပြမှုပရမဓာတ်တိုင်ကိုယုတ်တရားကမူပိုင်ဥလိုက်ပြီဟုတ်ပလားဖောက်ပြနာယုတ်လားငါလားဟောယုတ်တရားတဲ့မဘုံနေနာမတနာမကယုတ်သူ့ရဲ့ကိုယ်ပိုင်မာသားက ဖောက်ပြန်မှု ဒုတိယခံစားမှုဆိုတဲ့ပရမတ်တတိုင်းကိုဝေဒနာကဥလိုက်ပြီးခံစားနေတာငါလားဝေဒနာလားဝေဒနာပါဘုရား။ဒါကြောင့်မှတ်ပေါင်းတဲ့နာမနဲ့နာမည်ကဝေဒနာသူ့ရဲ့ကိုယ်ပိုင်မှသားကခံစားမှုကောင်းကောင်းဆိုးဆိုးလဲလာပြီးခံစားနေတာဝေဒနာနောက်တော့မှတ်ပေါင်းတဲ့နာမသုံးနာမည်ကပညာသူ့ရဲ့ကိုယ်ပိုင်မှ ပရမတ္ထတိုင်းကမသားမှုမသားမှုပရမတ္ထတိုင်းကိုသင်ရကဥလိုက်ပြီးမသားနေတာငါလားသင်ရလားတကယ်လို့ငါသာမသားရင်ကောင်းတာလေးတွေရွေးချယ်ပြီးမှတ်နေရအခုတော့ကောင်းကောင်းဆိုးဆိုးအာယုဒ္ဒသင်္ကာရတွေ့ရဒါတွေကိုဒုပရိသမှတ်မနေရဘူးလားအဲ့ဒါကြောင့်မတ်ပုံနဲ့မသုံးနာမဲ့ကသင်ရသူ့ရဲ့ကိုယ်ပိုင်မသားကမသားမှုမတ်ပုံနဲ့မလေး နာမကသင်္ခါရသူရဲ့ကိုယ်ပိုင်မူရာကပြုစီရင်မူစာလိုကြတော့မြင်အောင်ကြောင်းရစိုက်ပြီးတော့နှလုံးသွင်းနေတာသင်္ခါရအငယ်၍မြင်တာငါလို့သာဆိုတာဆိုရင်ဘုန်းကြီးတို့ပြိတ္တာမိမောင်ချလိုက်မယ်မြင်လို့ရလေမရပါဘူး။ဒါမီးကြီးတွေလက်တင်နေအောင်ထားပြီးတော့မျက်စိကိုအဝတ်နဲ့စီးမယ်မြင်လို့ရလေမရပါဘူး။မီးလည်းရှိတယ်လင်းလည်းရှိတယ်ဒါပေမဲ့လို့မြင်စရာမရှိရင်မြင်လို့ရပါမရပါဘူး ဝီလည်းရှိတယ်လင်းလည်းရှိတယ်မြင်စရာလည်းရှိတယ်ဒါပေမဲ့နှလုံးသွင်းမရှိရောမြင်လို့ရရပါဘူးသက္ခလောကရူပထမိမနတိလေးလီသက္ခုကိုပန္နာသက္ခုဆိုရရုပ်အာကြည်ဓာလည်းရှိရမယ်မြင်စရာရှင်းမျိုးသောရူပယုံလည်းရှိရမယ်အလေးရောင်လည်းရှိရမယ်နှလုံးသွင်းလည်းရှိရမယ်အဲ့ဒီလေးခုစုံမှမြင်မှုကဖြစ်တာငါလုပ်လို့ရရပါဘူးဒါပြင်မတ်ပုံတဲ့နာမက ၄နာမကသင်္ခါရသူ့ရဲ့ကိုယ်ပိုင်မာတကပြုစီရင်မှုဟုတ်ပလားမာပုံနေနာမငါနာမကဝိညာဉ်သိနေတယ်ဆိုတာငါကသိတာလားဝိညာဉ်ကသိတာအေးဝိညာဉ်ကသိနေတာငါကသိလို့မရဘူးအဲ့ဒါကိုဘုန်းကြီးတို့ကလေသူများအိမ်လဲအဖီလေးချပြီးနေရသေးတယ်ငါအိမ်ကြွလို့ဆိုပြီးတော့သူကလည်းပဲလက်မထောင်ပြီးတော့မာနနဲ့နေကြသေးတယ် ဟမ်ဘယ်နဲ့လဲရှက်เสียမကောင်းဘူးလားရှက်เสียလေးလည်းထည့်ဦးရှက်เสียမကောင်းဘူးလားဟိုရှက်เสียထက်ပါဦးဆိုနေမှာဘာရီကောင်းနေမှမသိဘူးနော်ဖောက်လာပြီရှက်เสียမကောင်းဘူးလားအေးအဲ့ဒါပဲကြည့်တာသူ့ရဲ့ဝေဒနာတိယုတ်ဝေဒနာတင်ညာသင်္ခါရဝိညာဉ် ခန္ဓာ၅ပါးအိမ်ကိုမိမိတို့အစွမ်းနဲ့ချပြီးမောင်းနေမောင်းပြမိနေမိစိမိပြလို့ဆိုပြီးတော့အစွဲချရတဲ့လူကဒီအိမ်ငါအိမ်လို့ဆိုပြီးတော့မာနတက်နေတာရှက်စရာကြီးသူယောဂီတွေရောမရှက်ကြဘူးလားအမေလိမ်ပြောတာပါမရှက်လို့နေတာပေါ့ရှက်ပဲကြည့်လို့နေလိမ့်မယ်ဟုတ်မလားတရားသဘောပဲလို့ဟောလေလိမ်ကြောကြောင့်ကောတဲ့ဗျာ လက်ကြောကမာပြီးတော့ပြောင်းနေတော့ကြောင်လက်သက်နဲ့ကော်လို့ရအခုလည်းဖြူเสียရတော့ဟောလို့ရပါကဲဒါဖြင့်ဇတ်ထဲကလူစောစောသေးတော့စောစောအေးရတာပေါ့အခုလည်းတရားမစောစောသိစောစောအေးရတာပေါ့လက်ကြောကိုကြောင်ကော်လို့ဘယ်ရမလဲလက်ကြောကြောင်ကော်ပြောင်းချောချောနဲ့ပြောတပြုံပြုံမောမဆုံးပဲသားနဲ့သမီးနဲ့လင်းနဲ့အိုးနဲ့အိမ်နဲ့စိတ်နဲ့ရွှေနဲ့ပြောနေလိုက်ကြတာမဟာယံကုန်းဟာပိုးဆို့ ဆိုးဘူးလားဆိုးပါဘူးဒီနေရာစွတ်စွတ်စံကြီးတို့အေးချမ်းမေတို့ဟိုဒီလိုဘူကီလေးဖွက်တာတော့မသိပါလေရှိသူတွေလို့သာလားဆိုကြည်တာပရိသတ်ဒါလောက်ရှိတဲ့အတွက်ဖြူးစီရတော့ automatic ပါရပြလိုက်စံပရိသတ်အခုတရားပွဲကြတော့ဟိုးပြိုးကင်းကိုခုံနဲ့ခဲတယ်လို့ကျဲပြီးတော့ထိတာအင်းရလိမ့်မှန်ပါကုသိုလ်ကြီးဣရာရောက်လိမ်ကြောကြောင်ပေါ်ပြောင်းချောကြောနဲ့ပြောရပြုံမြို့မမဆုံးပဲ နှလုံးမရွှင်ပုထုခြင်းတို့ငယ်လင်းရုပ်မှာငယ်တော့ပါလေကြီးကဆိုဝါကြည့်တော့ဘာကောင်းတာရှိငယ်လင်းရုပ်မှာကြီးကဆိုဝါလူအများသည်ဩတရားမရနိုင်ရပါတကားတရားမရနိုင်ရပါတကား gain မှတ်ကြရော ဒါကြောင့်လူလောကလူသားတွေဟာအိမ်အောင်သားမွေစီးပွားရေးလောက်တဲ့ဘဝမှာတန်ဖိုးဖြတ်နေကြတာဟာအရှုံးလားအမြတ်ရှုံးပါဘူး။ဟိုရှုံးမသိတဲ့နဲ့ဆက်ရှုံးများဟုတ်ပါလားအဲဂိုင်းတော်ပြီဗျာဒါကြောင့်အဲ့ဒီမှာရူပခန္ဓာကြည့်လိုက်တော့ရုပ်အဲမြင်မှုနဲ့ကြည့်လိုက်တော့ရုပ်ဝေဒနာတရားသင်္ခါရဝိညာဉ်ခန္ဓာ၅ပါးပြင်ငါသူပါယုံပြမိမသုံးရင်လေးပြလူနာပြမသတ္တဝါလို့ရှိတယ် ရှိတော့မရှိဘူးဒါပေမဲ့လူတကာမတွေအမြဲတမ်းပြောနေကြတာငါငါဥကငါငါတန်ငါသမီးငါစတိငါမြငါယောက်ျားငါလေးငါတန်ငါငါမြငါယူငါဦးငါအေးမို့လို့မရှိတဲ့ဟာတွေကိုရှောက်ရှားပြီးတော့ဆွဲလန်းနေကြတာအကောင်းလားအယူလားဖတ်ဖတ်ဖတ်တော်ပြီလက်ပြင်ကရန်ကုန်မနေတော့ဘူးအယူရောကကုလိမ့်မယ်ပကိုးသွားမယ်ဒီအယူတွေပေါ့လေတရားအထုတ်သူနဲ့အာမထုတ်သူဘယ်သူမှမရဘူး အာမထုတ်သေးရင်အယူလားအကောင်းလားဟွန်းအဲ့ဒါဒုဒကာမများအတွက်ခုမနုဿလူများအတွက်ကုသိုလ်ရွှေတကားကြီးပွင့်ပြီးတော့လေဒီစံသာသနာရိပ်ပါလို့ဖြစ်လာတာအဲ့ဒါစိတ်တစဆေးရုံကြီးပေါ်ပေါက်လာတယ်လို့မှတ်ပါအာပါလေအေးလောဘဒေါသမောဟနဲ့လောဘယူဒေါသယူမောဟယူမာနယူမယူကြဘူးလား အဲ့ဒီအယူပြအောင်ကုပေးနေတာဒါကြောင့်သာသနာရိပ်သာကစိတ်ယောဂါကုပေးတာတွေးမထွက်ရဘူးဟုတ်လားဒါမခွဲရဘူးကတိနဲ့မညရဘူးအတိဘဝကမာမီပြည့်စုံသွားလို့သောတာပန်ဖြစ်သွားရင်အပယ်လေးပါးကမလွတ်ဘူးလားအပယ်လေးပါးရောက်ခြင်းနဲ့ကံ၅ပါးဘေတော့မှမကျွလွန်တော့ဒီဘဝလည်းမကျွလွန်ဘူးနောက်ဘဝဆက်တိုင်းဆက်တိုင်းလည်း အဲကိုယောဂဆိုတာကကုသလဲခဏပဲယာယီပဲပြောက်တယ်အဲဒီတစ်ချိန်ပြောက်ပြီးတော့ဒီတသက်တာဒီယောဂမဖြစ်ရဘူးလို့ဘယ်သူမှတာဝန်မယူနိုင်ပါဘူးဒီတဘဝပြောက်ခြင်းပြောင်းမယ်နောက်ဘဝအဲ့ဒီယောဂမဖြစ်ရပါဘူးလို့ဘယ်သူတာဝန်ယူနိုင်ဟောဒီဝိပဿနာဓမ္မနဲ့စေယောဂကုသလိုက်တဲ့အခါမှာသောတာပန်ဒီသွားပဲကျွေးအပယ်လေးပါးကလွတ်ပြီးငါးပါးသီလဘယ်တော့မှမကျွမပေါက်မပြောင်းမကြတော့ အောက်တကဘဝလူလာဝေရကျူရာကဏဆွနာအသာလည်းဘယ်တော့မှမဖြစ်ရတော့ရှိလားအကျိုးမများဘူးလားမများပါဘူးမဇ္ဈကတော့များပါတယ်ပြီးတော့လည်းပဲမလောက်ကြဘူးအတုရှိပွားရမယ်အဲ့ဒါလေဒီတန်သာသနာရေးသားကြီးထုံးပေါ်လာခြင်းဟာဒုဒကာရမများအတွက်ဟုတ်လားကုသိုလ်ရွှေတကားကြီးပွင့်လာတာ ဘာဖြစ်လာလဲအေးဒါကြောင့်ဆိုရမယ်ဖိတ်ခေါ်ဇံမရစေတရားနာလာတဲ့ယောဂီတွေတရားနာလာတဲ့ယောဂီတွေလေရီသံပါဒနာရိတ်တာကလေရီသံပါဒနာရိတ်တာကအိယာထမင်းအိယာထိုင်ငင်းပေလူနေအိယာထိုင်ငင်းပေလူနေအရေးရေးဆုံးလျာ ကြောင်းကရှိရည်ဝေဟောဆရာတော်ဘာလနာပါဏိတနဲ့ပညာသက်ကဥကောဝိဒဥဇောတိဝသတို့ကအနိဝကျင်တို့သူတော်စင်များတရားအထုနိုင်အောင်ယောဂီဆောင်တိဓမ္မယုံတဲ့ကျမ်းမာရေးကိစ္စရေကျော်အိန္ဒသတိမတိဆောက်ဖို့စီမံကိန်းတွေဆွဲနေကြပြီဟုတ်လားဒီဒါကြောင့်အရေးရေးဆုံးလျာ ကြောင်းကရှိလေဝေမအိုမနာမသိနံကိုမြတ်ကမထံပေကံနေတိုင်းပေအေးတနေ့ငွေနေတိုင်းဥပုံနေတိုင်းကန္တနာကြီးက6နာရီဒီချိန်မှန်းရောပြီပြီးတော့ဒီပင်နေခြင်းနေတိုင်းလည်းအတုရှိပွားဖို့ဆိုပြီးတော့ဓမ္မပိမာရမယုံကြီးဖြစ်လာဖို့မလိုဘူးလားဟုတ်ပါဘူး

သေတာကြောင့်သေတာကြောင့်လာခေပါဇံလာခေပါဇံဝရကံယူဆုံးနေဟောလက်ဒီသံသာသနာဤသာကထီလီမာမတို့သူတော်ကောင်းတွေအားအဲဓမ္မယုယောဂီဆောင်အာရေကျောအိအိနာဒါပဲလူမလား ဓမ္မမုံရင်လည်းပဲတရဏဂုံတိလတွေဆောက်တည်မလားဓမ္မမုံတွေပညာတွေဆိုပြီးတော့တရားဓမ္မတွေအတုမလားအဲ့ဒီအတွက်ဓမ္မယုံကျောင်းဆောင်တွေက အမြဲတမ်းဝလကံဆိုပြီးတော့ဖိတ်ခေါ်မနေဘူးလား အေဘိက္ခုဒါဖြင့်ဆိုနေဝင်မောင်တန်းညာကြံချိန်ခါနေဝင်မောင်တန်းညာကြံချိန်ခါကိလမြတ်ပန်းရှင်မြန်၍သာကိလမြတ်ပန်းရှင်မြန်၍သာအဖို့များနဲ့တရားကိုနာအဖို့များနဲ့တရားကိုနာရိတ်သာသွားတို့များအထုံမှာရိတ်သာသွားတို့များအထုံမှာအဲမကောင်းဘူးလား ကောင်ဗရီကိုကွတ်နေတာအဲတို့တကားလည်းမလက်မလွတ်တမ်းအရယူကြအာတပည့်တို့မှကြီးပွားရေးကြီးပွားရေးလူမှုရေးစသည်နဲ့မအားပါဘူးဆိုရင်လည်းဘုန်းကြီးကဝက်ကူတရေလျှော့ခဲ့ပါဦးမယ်တက်တက်ညာညာပြောခဲ့မှာပေါ့ဆိုဖိမှန်တကပြုလိုက်ခြင်းဖိမှန်တကပြုလိုက်ခြင်းတရားနာလာတဲ့သူတော်ရှင်တရားနာလာတဲ့သူတော်ရှင်နေ့အချိန်အလုံးများလို့နေ့အချိန် လုပ်များလို့ဟောကြီးပွားရေးကြီးပွားရေးလူမှုရေးလှုပ်အားပေးရေးပေါ်တာဆွဲရေးအဲဟုတ်ပေါင်းရောင်လို့အေးအဲဒီလိုအရေးအရာများစွာနဲ့မအားရင်လည်းဘုန်းကြီးတို့ကသက်သက်ညာညာပြောခဲ့မယ်လို့ဆိုတာလို့ပေါ့လေသို့ဖိမှန်တကကဖိမှန်တကပြုလိုက်ခြင်းဖိမှန်တကပြုလိုက်ခြင်းတရားနာလာတဲ့သူတော်ရှင်တရားနာလာတဲ့သူတော်ရှင် တရားနာလာတဲ့ပုဂ္ဂိုလ်တွေကဘာပါလဲတရားမနာတဲ့ဟာတွေကရောက်မြပေါ့မသူတော်ခြင်းနဲ့မသာမမသူတော်ခြင်းနဲ့အဲဘုန်းကြီးကရက်တက်ချတာလိုက်ရတာဟုတ်ပါဘူးတော့ကပြောနေကြတာမသိမသာတဲ့အဲမသိရပါမသာဖြစ်တာ တရားနိုင်ရတာဘလို့ကျိုးများတယ်ဆိုတော့အဲ့ဒါသူတို့မသိရင်မဖြစ်ကုန်တာတော့အဲမသာမတွေဖြစ်ကုန်ပြီဒီတော့ဒုပရိသကတရားနာမှတ်သွားအိမ်ရောက်တဲ့ခါကျတော့မသာမတွေကိုတဆင့်ပြောပြရမယ်ဒါကြောင့်လေဖိမှန်တကပြုတ်လိုက်ခြင်းဖိမှန်တကပြုတ်လိုက်ခြင်းတရားနာလာတဲ့သူတော်ရှင်တရားနာလာတဲ့သူတော်ရှင် နေအချိန်အလုံးများလို့နေအချိန်အလုံးများလို့မထွားလာကတော့ပြစ်မတင်ပါခြင်းညာအချိန်ကြာရှိမခိုင်းဘူးညာအချိန်ကြာရှိမခိုင်းဘူးနာယီပိုင်းတော့ဖြစ်လာကြစေခြင်းနာယီပိုင်းတော့ဖြစ်လာကြစေခြင်းရှင်းအောင်လို့လဲကောင်းပြီပင်ရှင်းအောင်လို့လဲကောင်းပြီ အကျွေးတောင်းလို့လဲကောင်းပြီပဲအကျွေးတောင်းလို့လဲကောင်းပြီပဲတရားအထုတ်ရင်ပါလို့မဈေးရောက်လို့လဲကောင်းတယ်ပြီးတော့အကျွေးတောင်းလို့လဲကောင်းတယ်သူ့တဏ္ဍာတိရသမားကြီးပညာရှင်ကျဲနေတော့ဩဇာအာဏာတွေထက်မြက်လာဟုတ်တယ်မလားတောင်းလို့ပေးရင်ပဲမပေးရင်အဲ့ဒီလိုတစ်မျိုးမျိုးဖြစ်တော့မှာဒါကြောင့်ဈေးရောက်လို့လဲကောင်းပြီပဲဈေးရောက်လို့လဲကောင်းပြီပဲအကျွေးတောင်းလို့လဲကောင်းပြီပဲ သေကောင်းတို့လည်းအောင်မြည်ပင်ဇာမေွယ်လည်းအောင်မြည်ပင်ဇာမေွယ်လည်းအောင်မြည်ပင်မလီဖရက်ရှာကျူတွေများအတွက်ရေတံဝလကမှာပဲတရားအားထုတ်တော့အုံနောက်ကကြီးပြီးတော့သတ်ဆယ်ကောက်ကြည့်ရမှာ၅ကောက်နဲ့ပြီး၅ကောက်ကြည့်ရမှာ၃ကောက်နဲ့ပြီး၃ကောက်ကြည့်ရမှာ၁ကောက်နဲ့ပြီး၁ကောက်ကြည့်ရမှာကြည့်ုံနဲ့ပြီးအဝတ်ကျူတဲ့နေရာမှာဆေးလေးတစ်ချက်ကြတော့ဆွဲမသွားဘူးလား အေးဒီကတိထသမားကြီးပညာတို့ဖြင့်အတုရှိပါတဲ့ကလောဘဒေါသမောဟအကြီးအကြီးတွေကင်းခြင်းနေတော့ဟောမိမိတို့အုံနောက်နဲ့နှလုံးသားမှာစာရီကစွဲကြံနေရတာမဟုတ်လားဒါကြောင့်စာမေဝဲလဲအောင်ပြီပင်စာမေဝဲလဲအောင်ပြီပင် promotion လဲတက်ပြီပင် promotion လဲတက်ပြီပင်တရားထုတ်ရင်ပါလို့အရှင်းမြင့်သွားမယ် အန္တပုရုဇေမာတိကလျာဏပုရုဇေကလျာဏပုရုဇေမာတိသောတာပန်သောတာပမတိတဂရာကတဂရာကမတိအနာကအနာကမတိယဟန္တာဒုက္ခကံသိကင်းရင်ရှင်းနိုင်တဲ့ရဟတဘုနိဗ္ဗာန်အထိ promotion တန်ပြီးတော့အကျိုးအမြတ်ရလာတည်ရပါလိမ့်မယ်တဲ့ဒါကြောင့်စာမေပွဲလဲအောင်မီပင်စာမေပွဲလဲအောင်မီပင် promotion လဲတက်မီ ကိုရှိတဲ့တက်ပြီတချိန်မှမဖို့စခန်းကိုတချိန်မှမဖို့စခန်းကိုမပြက်ကိုလမ်းမှာအမှန်ပင်အဲဒါကြောင့်အဲဒါကြောင့်ညနေချိန်ထမင်းအပြည့်တွင်ညနေချိန်ထမင်းအပြည့်တွင်ဘယ်ချိန်တော့ခမင်းသားပြီးမှဝဝလင်းလင်းနဲ့ဆိုပြီးတော့တရားဓမ္မဟောဒီမှာစုပေါင်းအထုတ်ကြဒါပြောတာ ပိတ်ရှုံပြီးတော့စာတဲ့ဟုတ်လားအဲ့ဒီမျက်နှာမျိုးနဲ့မလာနဲ့တဲ့မချစ်ချင်ဘူးတဲ့ညနေချိန်ထမင်းအပြည့်တွင်ညနေချိန်ထမင်းအပြည့်တွင်အပြည့်မကြီးပဲမမလာစေခြင်းကဲတော်ပြီဗျာအဲ့တော့တဲ့ခွေးဥဒ္ဒဥဒ္ဒကသာနိမှာမြင်သိမှုနဲ့ပတ်သက်ပြီးတကားလမျက်တည်တဲ့ဇင်္ဂါယုတ်တရား ခံစားရကဝေဒနာမှတ်သားရတင်ညာပြုရှင်နာသင်္ကာရသိရကဝိညာဉ်တိုင်ငါလုံးခန္ဓာ၅ပါးရှိသွားပြီ၅ပါးရလားအဲ့ဒါနမူနာယူပြီးတော့နောက်ကဟာဒီဒီတိုင်းပဲဆိုကြစေခဏနာအတန်ကရူပယုတ်ခန္ဓာဝအတန်ယနာယကယုတ်တရားပါ စုတ်ချလိုကောင်းတာမကောင်းတာကြားလိုကောင်းတာမကောင်းတာဝေဒနာခန္ဓာပါဝေဒနာခန္ဓာပါအေးကြားလိုကောင်းတာမကောင်းမှုခန္ဓာရကငါလားဝေဒနာလားကြားရတာပင်မှန်သားလင်ကြားရတာပင်မှန်သားလင်ပညာခန္ဓာပါပညာခန္ဓာပါမှတ်နေတာပါလေအေးသူကြားအောင်ကြောက်ညနှလုံးသွင်းက သာအောင်ကြောင့်သာနှလုံးသွင်းတာသင်္ခါရခန္ဓာပါသင်္ခါရခန္ဓာပါญาတိယုံမြတ်သဘောကญาတိယုံမြတ်သဘောကဝိညာဏခန္ဓာပါဝိညာဏခန္ဓာပါဧတနာရိစာရာရိထိတာရိတိတာရိဒွါရ6ပါဒီတိုင်းပါပဲအဲ့တော့ရှင်းမတဲ့အချိန်ကာလကျေးဇူးရှင်မာတိကြတော်ဘုရားကြီးရဲ့နည်းများနဲ့ပြောရင်ဖောင်းနဲ့ပိန်နဲ့လို့ရှင်းမနေတဲ့ကဖောင်းမှုပိန်မှုဖြစ်ရဝါမိုက်က ကာယပလာရယုတ်တရားရှူသွင်းလိုက်တဲ့လေးကဝါယောယုတ်တရားအဲ့တော့ရေထဲမှာဂဲလေးချလိုက်တော့ဂဲနဲ့ရေနဲ့ထိတော့ပလုံးနဲ့မြည်မသွားဘူးလားပြီးတော့အဲ့ဒီဂဲလေးအောက်မြုပ်သွားသလားပေါ်တက်လားမျက်ကြည့်မိတ်တာလေနောက်တာပလုံလို့အသာကြားရင်ဘာပါလဲခဲတလုံးအတိကျတယ်လို့မသိမချိပဲနဲ့မသိရဘူးလားအဲ့ဒါလိုပဲရှူသွင်းလိုက်တယ်လေဝါရောယုတ်ကခဲနဲ့တူတယ် ဝမ်မိုက်အပြင်ကရေပြင်းနဲ့တူတယ်အဲ့ဒီမှာပလုံတော်သားပြီးသွားတာကဖောင်းနေဆိုတဲ့အဲ့ဒါစိတ်ကလေးပရပဝိညာဉ်ပေါ့အကာယဝိညာဉ်စိတ်ကလေးဖြစ်လာတယ်ဟုတ်ပလားပြီးတော့မြုပ်သွားတဲ့ခဲတွေပြန်ပေါ်လာသေးလားအဲ့ဒီဖောင်းသွားတဲ့ယုတ်တရားကပင်အောင်ပြန်ပေါ်လာအောင်မလား နောက်တကပလုံးလို့တန်ကြရင်ခဲတလုံးအသစ်ကြသလိုဖောင်းနာလေးကသူဝိတာပြီးပြောက်သွားပြီးပိန်နာလေးသစ်ပေါ်လာသူဝိတာပြီးပြောက်သွားပြီးဖောင်းနာလေးသစ်ပေါ်လာဟုတ်ပါလားအဲ့လိုကိုသိရမှာဗျဆိုအဟောင်းပြောက်တော်သစ်ပေါ်သည်ဘောဓေအသစ်အဟောင်းဖြစ်သည်ဘောဓေအသစ်အဟောင်းဖြစ်သည်ဟောင်းလျက်သစ်လျက်ပြောင်းဆက်ခါတည်ဟောင်းလျက်သစ်လျက် ဖြစ်ပါ၏အမဟုတ်နိုင်ယုံမှန်လေသည်အမဟုတ်နိုင်ယုံမှန်လေသည်အေးအဲ့ဒါပဲရှုပါများတဲ့အခါကျတော့တန်တပညာဒယဒီကင်းပြောင်းပြီးတော့ယေကနဲ့ယေကနဲ့တောပြီးပရမတ္တပါလေးပေါ်လာမယ်မှန်ရလားအလက်ထရစ်ဒီဂရီ108မှရွေရည်ပြောသလို

တစ်တလာကြတော့ဒီညော်ဒီတက်နေအာကန်ပြီးတော့မှပြောင်းအောင်ကြိုးစားရတယ်လို့ပဲဆိုအာယုံမိအောင်အာယုံမိအောင်စိတ်ဆောင်မှတ်ပါစိတ်ဆောင်မှတ်ပါဒီပေါင်းနဲ့အာယုံပိန်နဲ့အာယုံကြွတာလတ်နာချတာကိုယ်စထိုင်တအလုံးရပြုပြင်းစင်သာဘူနာထုံကျင်ကြိုက်ခဲ့ရယံလေးတင်ချပိစာတော့ဝါမျိုး နောက်ဘေးသွားသမင်တုံးကောင်းပြီးရေချိုးမျက်နှာတွေအလုံးဖြစ်ပေါ်တဲ့အာယုံကိုရှိမှရမယ်

ပြောလိုက်ရုံနဲ့ရောက်ဘူးတယ်လို့ယူဆရမှာအေးအခုကခန္ဓာငါးပါးရဏစန္ဒပါဒါကရစ္စ7ပါးသစ္စာက၄ပါးဝိသတိကရဝိညာဉ်အောင်သာလနာပတဝရဏတနာဝရမဝါတာရိစနာမရဏသဝပရိဝါဒုဝရမနာသာဥပါယသာအဲ့ဒါလိုပြောလိုက်ရင်တရားဟုတ်ပါမလားဟုတ်ပါဘူးပြောတတ်ရုံရှိတာပဲခေါင်းကပြောပြီးအမေရိကန်ယူရီးယားတရုတ်ကမ္ဘောဒီးယားလာအိုဂျပန်ဒီပေါ်ပြည်နေအင်္ဂလန်ပြောတာပါပြောတာပါဒါပေမဲ့တနိုင်ငံမရောက်ဘူး အဲ့တော့ကိုယ့်ကကပြောတတ်တာကိုတရားလို့ထင်ရင်ကိုယ့်ရဲ့တန်မိုးရှိအချိန်တွေဆုံးမပျက်စီးသွားမှာပေါ့။ဒါကြောင့်ရှုမှတ်တဲ့ကထပ်ထပ်အချိန်ကြီးရှုမှတ်ရ။ပိစလက်ကထားခဲ့တဲ့ကိုယ့်ရဲ့ကြီးဟိုးနဲ့ဒုတဲ့စိတ်မှာလောဘဒေါသမောဟမာနအိတံပိစရခေါ်တဲ့အညီအကျေးတွေဒုနဲ့လေးမဟုတ်လား။အေးနောက်တနေ့ပြောရရင်တဲ့ကြိုက်ဆိုပါအောင် အာယုံမိအောင်အာယုံမိအောင်စိတ်ဆောင်မပ္ပါစိတ်ဆောင်မပ္ပါမိဘုသမမိဘုသမမချတူစွာမချတူစွာရှုပါများတော့ရှုပါများတော့ဒါနာပေါ်လာဒါနာပေါ်လာရာကြွဓမ္မပြောကြရာဓမ္မပြောကြရာအရှုပါများမှာဒါနာပေါ်လာ အဲ့တော့အချို့အချို့ကလည်းပဲအငင်းပွားပြီးတော့သကားစစ်ထိုးနေတာနဲ့ပြီးတော့အမလီဖောင်းပိန်ဟာတဲ့ဖယားမဟုတ်ပါဘူးပြညတ်ကြီးပါမေးစမ်းခြင်းနဲ့ဖြစ်ပြက်လို့ရောဖယားဟောတယ်ဝင်လေထွက်လေတော့ဖယားဟောတယ်ချမ်းသာစေပူအေးထိသည်လို့ဖယားဟောတယ်အခုပြောတဲ့စကားလုံးတွေမြန်မာစကားလုံးကြီးပဲဖယားပါဠိလိုကြီးဟောတယ် ဖောင်းမိမဘယ်မောတော့မှမဟုတ်ဖြစ်ပြလည်းမဟုတ်ဘူးဝင်လေထွက်လေလည်းမဟုတ်ဘူးပူရေးထီတီလည်းမဟုတ်ချမ်းသာခြင်းလည်းမဟုတ်ဘူးဘုရားကဘယ်လိုဟောတာအဲအဲ့ဒါတယောက်နဲ့တယောက်စမန်ခုတ်ပြီးတော့မလေးဘယ်ဟာပညာကြီးပဲဘယ်ဟာဘာညာနဲ့သူယောဂီတွေပေါင်းနေချနေကြတယ်အမှန်ကတော့ဘာပဲဖြစ်ဖြစ်ဘုန်းကြီးတို့တရားဓမ္မများနားနဲ့စိတ်နဲ့သိနိုင်မဲ့စကားလုံးမှာရေးကြည့်မူရင်းပါဠိတော်ကတော့ပြောလို့မဖြစ်ဘူးဘာအာဟုပြောတယ်လဲဟောတာကိုအာဟုပြောတာဆိုတာခိုင်မာရှိရတယ် ပါဠိတော်ဆိုတာကအဲ့ဒါပြောဆိုရင်အ ਨੇ ဒိဗ္ဗေကိုအထောအခရတင်ညာတော်ဆိုလိုရဲ့အ ਨੇ ဒိဗ္ဗေကိုစာလုံးအခရအရေးသားနဲ့မှတ်သားရဘာလဲနှုတ်တရားဒါပဲဒီပါဠိတော်ကိုဈာန်ကခုကနေလို့အနာမလဲပါဘူးလို့ဆိုရင်သွားပြီးသာသနာရိုက်ချိုးရကြောင်းဒီပါဠိပြောင်းဘာကိုခိုင်မာထားပြီးကြောရုပ်ခံပြီးဘုန်းကြီးတို့ပြောပါလေလုံးဝပြောကြရမရှိတော့ အကယ်၍ယဟန်တပါးပါကများဒီပါဠိကအလကားပဲလို့ပြောရင်အဲ့ဒီပုဂ္ဂိုလ်ယဟန်မှာဟုတ်ပါလေစလို့စောရကတက်ရလိမ့်မယ်သူယဟန်တက်တော့ကမောဘတ်တာပါဠိလိုခါရဒီပါဠိလိုမှမပိုက်ဒီပုဂ္ဂိုလ်ဘယ်လိုလို့ယဟန်ဖြစ်လာဟုတ်ပလားအဲ့ဒါလေးတွေဘုန်းကြီးတို့တရားမသတိတာနားမလဲတာနားမလဲတာတခြားတာနားလဲတဲ့သကလုံးလေးနဲ့ပြူရမယ်။ तू ဟာအခိုင်အမာဆိုပြီးတော့ကြောရိုးကရှိရ။ဟုတ်ပါလား ကိုင်းတော်ပြီဗျာတာယာကုကခက်တာအသက်တော်60ဝါတော်1နှုတ်ခမ်းမွေးပလပြစ်နဲ့လူအဖြစ်အသုံးချမရသင်္ကန်းလေးကိုဘုရားကခန္ဓာရဏဓာတိတာပိဿသမုပ္ပါတစ်လုံးတစ်လုံးပြောတော့လူတွေကဘယာကျော်တဲ့ဘယာကျော်ဘယာကျော်တဲ့ဘယာကျော် မြောက်ပြီးလိုက်တော့ဟောပုဂ္ဂိုလ်ဘနောက်တန်စုစံတက်ဖို့မလိုပါဘူးဆိုပြီးတော့ပြစ်တလက်ကကြတော့ပရိယတ်တိသာသနာကံမောင်ကြီးတူးပြလိုက်တော့ဘလောက်မိုးရွာရွာရေတီနိုင်သေးလားဗျာကံမောင်မှမရှိဘယ်နဲ့မှရေမတီနိုင်ဘူးကံမောင်ကပရိယတ်တိရေကပฏิပတ်တိရေဆိုတဲ့ပฏิပတ်ကိုပရိယတ်ဆိုတဲ့ကံမောင်နဲ့သိသိထားရပါတယ်ဟုတ်ပလားအဲ့ဒါတဲ့တို့တရားဓမ္မများသတိထားကြဘူးနားမလဲတာနားမလဲတာတခြားပဲ တကယ်အနှစ်သားကိုယူရမှာကအဲ့ဒီဟာကိုကြောယူပြူပြီးတော့မှယူရမှာမဟုတ်လား။ဒါဆိုကြောက်ချရူပကြောက်ချရူပဒါကနာမဒါကနာမတတိဝေရိတတိဝေရိသွေတိပမသွေတိပမရှင်ညောကင်းပြက်ရှင်ညောကင်းပြက်ချမြဲ၍လားချမြဲ၍လားတစ်ဖြည်းဖြည်းတစ်ဖြည်းဖြည်း ဉာဏ်တက်မှာဒါပဲဗျဓာသွေးလားမြင်ဘူးလားအောက်ကပါရှိဓာသွေးကြောင့်ကြောက်တိုင်းသွေးလို့ရပါမလားဓာရီတုံကုန်တော့မယ်နော်အောက်ကပါရှိတယ်အပေါ်ကအဲသိပိတံဟုတ်လားဒါလို့သာဆိုရင်အဲ့ဒီကြောက်တုံးကိုဓာပြစ်တင်ထားလိုက်ထည့်ဘယ်နဲ့လဲခင်ဗျားတို့ကသိပိတံဆို ဒီနေရာကြမှာသိပြီးတာဟိုနေရာကြတော့သိပြီးတာလို့မပါဘူးဟမ်တစ်ဖက်သားဆိုပြီးတော့တရားကိုပုတ်ခတ်စောကားနေကြတာရှိတယ်အဲ့တော့ကြောင်းဓာပြေကြောင်းပေါ့ဓာပြစ်တင်တော့ထားရုံနဲ့ရညာဘက်လည်းဝါကအယိုးကိုမမမမဟိုလက်ကမကိုင်တယ်လို့သွားကိုင်ကြည့်ပါလေရမြဲမြဲဆိုရတယ်လုံလိုက်ပြီးဆုံးမဖြစ်တော့ ဒါပေမဲ့အဲ့ဒီကြောက်ပေါ်မှာတစ်ဖက်ထဲနဲ့ဓာကြီးဒီလိုထိုးသွင်းရုံနဲ့ပြတ်ပါမလားအထိတ်မရှိရင်ဒီဓာဟာချက်ပြီးသားတောင်မှကြောက်နဲ့အသွားနဲ့တိုက်ပြီးပြန်လိတ်သွားနိုင်ပါလေဒါကြောင့်ဘယ်ဘက်လက်ထားလေးကဖိရပါသေးတယ်အဲ့တော့ဓာသွေးကြောက်ကယုတ်တိယဓာကနန္တယညာဘက်လဝကဝရိယမြဲမြဲဆွဲရဘယ်ဘက်လက်ထားလေးကဖိပြီးတော့တတိဒါကြောင့်ကြောက်ချရူပ သုစ္စာလူပသာကနမ္မာသာကနမ္မာတတိဝိရိတတိဝိရိတွေ့ရိပမာတွေ့ရိပမာဈေညောကင်းပြက်ဈေညောကင်းပြက်ချက်မြဲ၍လားချက်မြဲ၍လားတဖြည်းဖြည်းေအညာတက်မှာအေးဒါလေးတခါတဲ့ရှင်ယူပြီးတော့ပွတ်တာရေလေးပက်ပက်ပေးရ ရေပက်ပေးတာကတရားနာတာနဲ့တူတယ်ရေပက်ပေးတာကအဲ့ဒီမှာဓာတူတဲ့အခါမှာနှစ်ပတ်လုံးဓာကပုတ်တဲ့နေရာဆိုရေပက်လို့ရတယ်။ရနာပြီးမှရေကလေးပက်ပြီးဒုမမဟုတ်ဓာသွေးကြောဘောကတင်းနေတဲ့ချင်းကျော်တန်ကြီးလေးတွေပုတ်တတ်ပဲပြီးပြီးတော့မှသွေးရတယ်မဟုတ်လား။အဲ့တော့အာထုတ်တော့မှတရားနာလို့မရပါဘူး။နာရတဲ့အချိန်မှာနာအာထုတ်တဲ့အချိန်မှာအာထုတ်သတ္တောသမာဓိဋ္ဌပရိပန္ထော တတောအတန်ဟုသမျှသည်တမာဒိတတမာဒိပြိပါတော့ဘေးရမယ်စံအန္တံဖြစ်ပါစေပြိတအတန်ဒီတမာဒိရဲ့ဘေးရမယ်အဲ့တော့နာတဲ့အခါမှာနာပါအာထုတ်တဲ့အခါမှာအာနာပြီးတော့မှအာထုတ်ပြီးပါတယ်ဆိုတော့ဘယ်ဟာသွားမှမှတို့ကကြားတာမှမှလားခန္ဓာမှမှလားခန္ဓာမှလို့ပဲရအောင်လို့ကစ္စကြီးကဖွင့်တာလားအဲ့ဒါကိုဘုန်းကြီးတို့တရားဓမ္မများသူကန္နာလေးတွေနဲ့သူရှုဟုတ်ပလား ပြီးတော့တချို့ကဆင်ញင်တဲ့သမထကိုဝိပဿနာလို့ထင်နေကြတယ်။အိုရအောင်မနာရအောင်မသေးရအောင်မခုမှကိုက16နှစ်ရှိသေးတယ်။ဘယ်လိုလုပ်သွားအောင်မလဲဘယ်လိုလုပ်သွားနာမလဲဘယ်လိုလုပ်သေးမလဲ။ဆင်ញင်တဲ့ညာမဲ့ရှိတယ်ဝိပဿနာမဖြစ်ဘူး။ဝိပဿနာဆိုတာကယရပညာယပတ္တတိအဲ့ဒီမှာပတ္တတာအာဒိတတာအပစ္စည်းတိဝိပဒိတအပိက္ခနေတဲ့ဒိတဒိတဆိုတာအပိက္ခနေရှုကြည့်ခြင်းအနဲ့လား။ ဖြစ်ပေါ်တင်ရှားတဲ့ယုံနာကိုရှိကြရအဲ့တော့တိဆိုတာကဝိပတ်ဝိပတ်ဆိုတာအလင်းရောက်အလင်းရောက်ရှိမှဘုန်းကြီးတို့ရဲ့ကြည့်ရှင်တာမြင်ရှင်တာသွားရှင်တာကိုတိတိကျကျမြင်ရတယ်မဟုတ်လားအဲ့တော့တိဆိုတာပိစ္ဆုပန်ပိစ္ဆုပန်ဆိုတာဖြစ်စဲကိုခေါ်တာဒါကြောင့်ဆိုဖြစ်ခိုင်ရှုမှာဖြစ်ခိုင်ရှုမှာသဘာဝသဘာဝမုတ်ချာသိမြင်သည်မုတ်ချာသိမြင်သည်ဘာရှုရဖြစ်ခိုက်ကိုရှုရရုပ်ဖြစ်ရင် ရုပ်ဖြစ်ခိုက်ရုပ်ကိုရှုနာမ်ဖြစ်ခိုက်ရုပ်နာမရွေးနဲ့အရှုခံကရုပ်နာအလုံးပေါ်သမျှဖြစ်သမျှဖြစ်ချမ်းသမျှသိတာသမျှကိုသာရှုရတယ်အဲ့ဒါကိုဘယ်လူကဘယ်သတိပ္ပဏငုတ်ရိုက်ထားလို့မဖြစ်ဘူးဘုန်းကြီးတို့ခန္ဓာကအနိစ္စမမြဲဘူးဒုက္ခအနတ္တအရှုံးမရတဲ့ခန္ဓာကိုဘာဖြစ်ပါလို့သွားကြိုက်ကြွရင်မှားတော့မှာပေါ့ဒါကြောင့်ရုပ်ကိုယ်သာကျွတ်ရမယ်နာမ်ကိုယ်သာကျွတ်ရမယ်လို့လို့မရဘူးရုပ်ကိုယ်ရဲ့ ယုတ်တရားကိုရှုနံပေါ်ရဲ့အာယောင်ဖြစ်ခိုက်ရှုမှသဘာဝမုတ်ချသိမြင်သည်သဘောသိမှဥဒေယဝေယမြင်နိုင်သည်အေးသင်္ဘုံကြီးကြည်မှာစဖတ်ဆိုင်လို့ရတယ်မဟုတ်လား သင်္ဘုံကြီးမကြည့်ပဲပဋ္ဌာန်းပါဠိတော်တက်ဖတ်လို့ရနာမနဲ့ယုတ်နာတို့ရဲ့အခြေခံအကြောင်းရှင်းမြစ်တဘာဝမှန်ကိုသိအောင်လို့ပြီးတော့မှအကျိုးတရားဖြစ်သောဖြစ်တာပြတ်တာကိုသိရပါမယ်အဲ့ဒါသင်္ဘုံကြီးမကြည့်ပဲပဋ္ဌာန်းပါဠိတော်တက်တဲ့ဩနေကြတာတွေရှစ်တတ်တဲ့တရိဌာကိုင်းတော်ပြီဗျာဒါကြောင့်နဲ့ကြောက်ချရူပဓာကနာမတတိဝီရိသွေတိပမာညာလဝါကမြဲမြဲဆုံးရတယ်ဝရိယတရားနဲ့ တော်တော်တန်တန်နာကြည့်အောင်ကြိုက်အောင်တော့သိက္ခာမဖြစ်နိုင်လို့မခံသာလို့မှပြင်ပါခဏကလေးခဏလေးပြင်းနေတော့ပြင်ပြိတ္တာဣရိယာပဒဝိကောပင်တော့ကမ္မထာနနဝနဝမေဟောတိဣရိယာကိုပြောင်းလဲကျွေးလိုက်ပါများနေကမ္မထမရင့်ကျက်ဘူးလောကမိမမနဲ့ဥဒီမိကိုစောနန်းလာအဲ့လိုပဲကိတကနာတော့အတတ်နိုင်ဆုံးသိခံရမယ်အတတ်နိုင်ဆုံးဆိုတာအာနာယအဲ့ဒီနာကျင်တဲ့သဘောလေးရှုမှရှုမှ အဲ88မှရင်တော့ခေါင်းကားခြင်းနဲ့ကိုယ်ရကာယဖြစ်ရင်တော့အဲ့ဒီအဖြစ်မျိုးမခံနဲ့ပြင်းရင်နဲ့ပြင်းရင်နဲ့ရင်ကြိုက်စိတ်တတ်ပြီးတော့ပြင်းတယ်ပြင်းတယ်လက်ပြင်းတော့လက်ချစ်ပြင်းတော့ချစ်ဆိုပြီးတော့ရှုမှတ်သွားဟုတ်ပါလားပြင်းရင်တိုင်းရှုမှတ်နေဘယ်လိုရပါသမင်မွေးရင်ချမ်းသာရင်ဘယ်သမာဓိတည်တော့မှာလဲအဲ့ဒါလေးတွေတို့တက္ကမတွေအများကြီးပဲအသေးစိတ်ပြီးပေါ်ရနေတော့တော်ပြီခွန်ကြီးတို့ကတညတာတာဟောခွင့်ရဒါကြောင့်တွန်တေရှင်ကသူ့ကြောင့်ပေးထားတဲ့ဟာ အဲ့ဒါဒီကိုမြပေးလို့တနည်းဘိတ်တရားပွဲစဉ်ပြက်လို့ဘုန်းကြီးတို့ဒီကိုရောက်လာနော်မွေဒီနေရာဘုန်းကြီးတို့မရောက်ပါဘူး။ကိုင်းတာတဲ့။ဒါကြောင့်ဆိုလိုက်ကြောက်ချရူပကြောက်ချရူပဘာကနမ္မာဘာကနမ္မာတတိဝိရိတတိဝိရိတွေ့သည်ပမာတွေ့သည်ပမာဈေညောကင်းပြက် ဒီတော်ပြင်းပြဆမြဲ၍လာတဖြည်းဖြည်းဒီအဉ္ဉံတက်မှာဩရေပက်ထားတဲ့တရားနာတာနဲ့တူတယ်ဓာသွင်းနေတော့ရေပက်လို့ရရဒါပဲရှင်မနေတဲ့အခါမှာထင်ရှားတဲ့ယုံနာကိုသာရှင်မပါနောက်မှပြင်မဲ့ကတန်ကြားတယ်အဲ့တော့ဘာဖြစ်လဲဘုန်းကြီးတို့လောကမှာသမထဝိပဿနာခွဲတဲ့နေရာသမထက ပြင်ပဗိဒမရှိပညာဝိပဿနာကအတွင်းအစ္ဆဒအရှိပရမအဲ့တော့အလွယ်ဆုံးသုံးလိုက်မှဖြင့်သမထတရားသည်ပြင်မကဟာကိုရှုရမယ်ဝိပဿနာတရားသည်အတွင်းကတရားကိုရှုရမယ်အဲ့ဒီအတွင်းမြေခွန်လိုက်တဲ့နေရာမှာဒုက္ခနာနဲ့ဖြုတ်ဖြီမရတာအတွင်းဖြုတ်ဖြီမရတာခန္ဓာနဲ့ဖြုတ်လို့ဖြီလို့ရတာဟာအဲအဲ့ဒါ ဝိပဿနာမြေခန္ဓာရဲ့အတွင်းရှုရမှာလားပြင်ရှုရမှာအေးအတွင်းရှုရမှာဒါကြောင့်ဘုန်းကြီးတို့ဘီတို့တပတ်တို့လုံကြီးအဲ့ကြီးလက်ကျော်လက်ပတ်နိုင်မျက်မှန်ဖဏမရှုရရှုမရတဲ့ခေါင်းကားခြေလက်ထင်ရှားခိုက်ဖြစ်ခိုက်ကိုသာရှုရမယ်မနေ့ပြင်ကဘုန်းကြီးတို့ပြိတ္တာနေဘူးမလားအမမဟုတ်တိတ်ချူမလားပြောနိုင်လို့နတ်ပင်ကရောက်မှနေဘူးတိတ်ချူရဲဆိုတာသိတယ် အဲ့ဒါကြောင့်မရောက်သေးတဲ့အနာကလှမမျောနဲ့ဟိုးလွန်ခဲ့တဲ့၃ရက်လောက်ကဒုဗိဒ္ဓဘာဟင်းနဲ့စားတိတော့ဘူးလွန်ခဲ့ပြီချုပ်ခဲ့ပြီဒါကြောင့်တိတ်ကိုလည်းမကြည့်ပိစ္ဆုပန်ဖြစ်ခဲ့ဖြစ်ခဲ့သူ့တဘာဝအရှင်းမှန်ကိုရှုရမယ်တဲ့ဗျာဓမ္မခုနကခန္ဓာ၅ဝမပိုင်ရမုတ်ချမလိုက်ပါမပိုင်လင်ညာခန္ဓာ၅ရှုပွားပေတဲ့တာရှုပွားပေကခုနောင်ဘဝမုတ်ချချမ်းသာမှာတဲ့ဗျာ လက်ဝိကျော်ပိတ္တမန္လာကလေးနော်စာနာကြလို့ကိုရောနဲ့ဆွေးနွေးတဲ့အခါကိုရောကဟေးတက္ကလေးမယုံရင်လက်တွေလှုပ်ကြည့်အတွေးနဲ့တော့ဖြစ်မသိနိုင်ဘူးတဲ့သူတမယညာသူတစ်ပါးနှုတ်ဖြာပစာပြလမ်းဆုံးရင်လည်းသိမလားစိတ်ဓာမယညာဘယ်လိုဖြစ်နိုင်လဲဖြစ်သင့်တယ်ဆိုတဲ့အနာကဝေပန်ရေတွေရောအတိအကျဟုတ်ပါမလားဟောကုသပံပေါ်ခိုက်ပေါ်ခိုက်ကိုရှိမှမှသာလင်တကယ်အစ်စ်အမှန်ဟုတ်ပါလား အဲ့ဒါနဲ့ဘာလဲသောတာယဝဧကုသံကတဝါနေခမိတ်တဝါဝိဟာရံကတဝါပါပိသယစိတ်တဝါပါပစီတောဥပသမ္ပနောတွေမာတိကမဂုဏံကတဝါတိန်သဘေကုကေတဝါကဗလာဝါနိယအင်္ဂဏံကတဝါသမဏဓမ္မအကာတိဒီလိုပါဠိတော်ထောက်ထားပြီးမှဘုန်းကြီးတို့ကပြောရခုပြောတဲ့စကားငါစကားနွားရပြောလို့ရပါ့ အေးအဲ့တော့တနိုင်ငံတမျိုးတရွာအဲ့မှာဆက်သွယ်ကြတဲ့အခါစာပေနဲ့ဆက်သွယ်ရတယ်ဒုပရိသနိုင်ငံခြားကုမ္ပဏီတွေကထုတ်တဲ့ပစ္စည်းတွေကတလောက်ပါမလာဘူးလားအဲ့ဒါမပါဘဲနဲ့ဒုပရိသဘာလို့လို့ဖြစ်မလဲကိုကကိုကိုနိုင်နိုင်ငံခြားသွားနေတာမှမဟုတ်ပဲနဲ့အဲ့ဒီကကက်တလောက်ကြည့်ပြီးအော်ဒါကဒီလိုတိုက်ရတယ်ဒါကဒီလိုအကျိုးဆက်ဖြစ်တယ်လို့မသိရဘူးလားအခုလည်းစာပေရကက်တလောက်ပဲစာပေရပါလေအဲ့ဒါစာမလို့ဘူးစာမလို့ဘူးဆိုရင်တော့သွားမယ်ဒီသာသနာတော့ပြက်မယ် ကိုင်ကူပါပြောတယ်လဲသောထိုလက်ဝေကျော်ပိဓမ္မလာကလေးသည်ကာယဝခန္ဓာငါဝမပိုင်ရမုတ်ချမှတ်လိုက်ပါဆိုတဲ့စာမန်ကလေးကိုပဲလေအတနောစိတ်တမတ္တဟတိနောအောင်မြင်မှုဖြင့်အမုံရစ်နေသောစေတိဟုသောစိတ်အင်ကုသာထိတ်ကြောင်းနဲ့ချွန်းချိတ်တပွဲကိုကတ္တဝါပြု၍ရှင်းပါတဲ့ထဲ ချွန်းနဲ့ထိန်ရတယ်လို့အောင်မြင်မှုဖြင့်မှန်ရစ်နေတဲ့သူ့စိတ်ခြင်းရိုက်ကိုတရားချွန်းနဲ့ထိန်လိုက်တယ်အင်းဟုတ်ပြီတယ်ဟုတ်ပြီတယ်လက်တွေ့လုပ်ကြည့်မှဟုတ်မဟုတ်သိနိုင်တာပဲဆိုပြီးတော့မှလက်ကမိတ်တို့အလုတ်ကထွက်လိုက်ပြီဘာလုပ်တယ်အေးအလုတ်ကထွက်လိုက်ဒါကြောင့်တော့မဘုံလေးပန်းဆိုတဲ့လောကုတ္တရာချမ်းသာလို့ခြင်းလောကီချမ်းသာစွန့်ရမယ်လေတို့ဒီမှာဈေးထဲသွားကြည့်တော့50တန်ပစ္စည်းလိုခြင်း50မစွန့်မမပေးပဲဟိုပစ္စည်းရပါ

အခုတော့ဘာမှမဟုတ်ဘဲနဲ့မလေးတရားကရိတ်သားပေါ်အာထုမှရသလားကိုယ့်အိမ်ကိုအာထုလေရတာပဲသွားလိုက်ကြတဲ့ရိတ်သားတရွှွှွနဲ့ပြန်လာတော့လဲအိမ်တော်သားမှုရှိပွားရေးနဲ့ဟောမိအေးတို့ဟုတ်ပါလားမသွားသေးနေသေးတော့သွားဘယ်တော့မှပြန်မလာဘူးအဲ့ဒီမိအေးဘယ်တော့မှလည်းမသွားဘူးတက်တက်နဲ့ကိုမသွားနိုင်လို့သူများသွားတာကိုအပုတ်ချနေကြတာတွေများတယ်ဒါမျိုးတွေပြောရင်ရှည်လျာမှန်သူလို့ပြောတော့ဘူးပြောပြပါပြီ ဟုတ်ပါလားဗျာအဲ့ဒါရအခုလောကုတ္တရာချမ်းသာလူကျင်တော့ပိဋမန္နာကလေးသူ့ရဲ့ယာတုရှိစိန်လာကဆိုတဲ့လောကီချမ်းသာစွန့်လိုက်ပြီးတော့ကြောင်းသွားကိုရင်ဝတ်ဥစဉ်ဝတ်ပြီးတော့မှပြိတ္တရဲ့၅နှစ်တာစာပေတင်ပါတယ်ဒွေမာတိကဘဂုဏကတ္တဝါယဟန်ငါမရင်ဝီနည်းတော်ဥပဒေဆိုတာတတ်ကျွမ်းရတယ်အမသိလို့လုပ်ပေမဲ့လို့အဖြစ်ကမနေပါဘူးပြိတ္တာ တို့ယဟန်သံဃာများအာမမေရဲ့ကြောင့်6ပါးရှိတဲ့အာလိစိတအရှက်မရှိလို့အာညာနာတမသိလို့ကောကုသဝကတတသို့လောသို့လောမရှင်းလို့ကံကပိအကပိယတေဟိတာအတ္တကိုမအဘူးထင်လို့အကပိကပိယတေဟိတာမအတ္တကိုအတ္တထင်လို့တတိတံမောတာတတိမေလို့ဘယ်လိုလုပ်လို့အပြည့်အပြည့်မိခဲကိုပူမမသိပဲသွားကြိုင်းတော့မပူပဲနေရအမလေးတော့အကျုပ်မသိလို့ကြိုင်းမိတာတော့အပူကြီးပြန်ယူပါရသေးလားဒါပဲ အဲ့တော့လောကလူသားတွေကစင်ကြီးလေးတွေကာကံပြီးတော့မသိလို့မသိလို့တချို့ကလည်းကလေးမို့ကလေးမို့ဆိုပြီးတော့ကိုယ့်ဘာကိုစင်ကြီးတွေပြေးပြေးနေကြတယ်ဟုတ်ပလားဒါကြောင့်ယဟန်သာတော်ဘုရားတက်ရောက်မဲ့တွင်ခုကဒုံလဘာများဟာအဲစောစောတဲ့ကဝိနည်းကိုသင်ထားမှာယဟန်ဘုရားရောက်မှမသိလို့လုံးမိတာပါဆိုတော့အဖြစ်ကမနေဘူးဗျအခုကကလေအမလီဒုံလဘာမဟုတ်ဘူးသုံးလဘာဖြစ်တယ် ပေါင်းမပေါင်းငပြောလေးနှစ်ပြီးအုံးလေးလေးတစ်လုံးနဲ့ဘုန်းကြီးတွေသွားဝေဖြစ်တယ်ကျွတ်ကျွတ်ဘုန်းကြီးတွေရပါတယ်ရပါတယ်နဲ့လှုပ်လှုပ်ပေးနေတာဒါတွေပြောရရင်မကောင်းပါဘူးလေအဲ့တော့တိကျမှန်ကန်တဲ့သဘာဝရှိဖို့မလိုဘူးလားအေးကျုပ်မသိလို့ပါလို့အမွေနည်းပြစ်ကနေမလားကလေးမိခဲသွားကိုင်းပူမမသိပဲနဲ့လို့ကိုင်းရင်တော့ပူမှာပဲခုလည်းမသိပဲနဲ့လှုပ်လဲအပြစ်ပဲပြည့်ရတဲ့နဲ့လှုပ်လဲအပြစ်ပဲမှန်ရလားဒါကြောင့် သောတယဝအင်ကုသံကတဝဒုသံသံလေးကိုရှင်ထိန်နဲ့ချုပ်ကျိတ်သဘောပြု၍နေခမိတ်တဝလုံးမှထွက်ပြီးတော့ဝိဟာရံကနဝကျောင်းသို့သွားပြီးတကားလားဝိမတိကံဘိက္ခုဝိပင်အဘာဝိဇာယစိတ်တဝါရှင်းဖြစ်တောင်းမှန်၍ဘာဝတိတော်ရှင်းပြုပြီးသည်ရှိသောဥပသမ္မနောယံခံပြီးသည်ရှိသော တွေမာတိကံဘိက္ခုဝိပဲဘိက္ခုနိဝိပဲဆိုတဲ့ဝိပဲနဲ့ပြမာတိကာကိုဘဂုဏံလိလာကြွားကျက်တမြအောင်သင်ပြီးတကားလားဒိဋ္ဌဘိက္ခု30သော ဖောယနဝကေတဝခေါ်ယူ၍ကဗလဝဏိယအင်္ဂဏံကဗလဝဏိယဆိုတဲ့အပြင်းသို့ကန္နဝသွား၍သမဏဓမ္မမจิตမနေရယမန်ကျင့်သုံးရမည် တတိပဋ္ဌာန်သုတ္တယအန္တရာကိုအာကာသည်ကောင်းစွာမသွေကျင့်သုံးအားထုတ်၍နေပါပေတတိလက်ဝိကျော်ပိတမန္လာလေးဘဝပြောင်းသွားပြီယဟန်ဘဝဘယ်ဘဝ အဲ့ဒီမှာယဟမွာရောက်တော့9နှစ်တာကာလဘိက္ခုဘိက္ခုနီဆိုတဲ့ဝိဘေနပြအဲ့ဒါတကြွအောင်သင်ပြီးတော့တောသွားပြီဘာလို့လဲတရားအထုတ်နေတဲ့အဖော်နလားတယောက်တည်းလားပြာခုနကသာလူလေးနှမျောလိုက်တာဒိဏဘိက္ခု30သောဖောယာနောကိုကေတဝါခေါ်ယူ၍ကဗလာဝါနိယအင်္ဂနာကဗလာဝါနိယအပြင်သို့ကန္တဝါသွား၍ သမနာတမံကာယဝေဒနာစိတ်တာဓမ္မယဟန်မန္လိမချစ်မနေရတခဲကျင်သုံးရမည်သမနာဓမ္မကောတတိပဋ္ဌာတရားတော်ကိုအာဂာတိတကြကြရေစုပ်စုပ်အစုပ်ကွဲကွဲ မလျော်သောရွှဲဖြင့်တကယ်ပဲအာထုံနေတော်မူပါသတည်းသာဓုသာဓုသာဓု ယဟန်တော်ပိဋမလာပဲသွားပါလုံနေတယ်တော်သွားပြီးတော့တရားအထုတ်နေတယ်တယောက်တည်းလားအဘောနဲ့လားတယောက်တည်းလားအဘောနဲ့လားနှခါတောင်သာဓုခေါ်ပြီးပြီနော်ဘာဘာသာဓုရမသိဘူးပြောရင်ရရကြအောင်မှာဒုမကသင်တော်ဤပကိနယောမညမတို့ကိုမေငါအာ ဒေတာရှရဏဖွေဖြူရေ၍ပေးလူလိုက်ကြကုန်ရာတတိမြတ်စွာဘုရားနင်တို့အမညီမတွေငါအကုန်ပေးလိုက်လို့တောင်းတာသာဓုဆိုတာယူသွားတဲ့မလုတ်ပါနဲ့ဗျာလူမကရိဏာကားလေးညောင်နာနာနဲ့သွားနေရတာအဲ့ဒါကြောင့်တို့လူတွေဟာရမ်းရမ်းလုပ်နေရတာသတိထားမှာပေါ့အခုအဖော်နဲ့လားတဝူရဲလား 30အဖော်ရအနေနဲ့သို့သောစကားတိုင်ပြီးတော့တစ်ပိတ်ရံဝိုင်းတော့ဟုတ်တာမဟုတ်ဘူးမကန်တော့လဲကန်သလိုမအတော့လဲအသလိုနာမပင်တော့လဲနာပင်သလိုကြမ်းမတော့လဲအဲ့ဒီစီကနဲ့နေလူပေါင်းရာထောင်သိန်းသားချီနေပါစီတူတဲ့နေရာရောက်ပါပြီဟုတ်ပါလားအဲ့ဒါချိုးချိုးကအမျိုးတဲ့ရွာတဲ့မြို့လည်းကောင်းရွာလည်းကောင်းမှာ စကားနေဖို့ရပေါင်းများစွာယောဂီတွေနဲ့တရားအထုတ်နေတာကိုတချို့ကပြောင်းသလိုလောင်းသလိုကဲ့ရဲ့သလိုဆိုပြီးတော့ပြောနေကြတယ်။ဘုရားလက်ထက်ကမိပြီးတော့ဘောဓမီမျိုးသမီး900အမျိုးသမီးတွေကယောက်ျားရနဲ့မြို့နဲ့ဝေးတဲ့ဘယ်တော့မှမနေရဘူးအန္တရာယ်များလို့တရားရပါလေ။ခေါင်းကပြောတဲ့မူစီမူစီကလေးချက်နဲ့မကန်တော့လဲမအားတော့လဲနားမပင်းတော့လဲကြားအဲကြားမှာတော့လဲ ဒီရှိကလေးချက်နဲ့ဒါနဲ့ရန်တုံသိမ့်သားချီနေပဲစီတယောက်တည်းနေရာရောက်ပါပြီဟုတ်ပါလားအဲ့လိုနဲ့တို့ပြီးတော့အာတုံလိုက်တာပြိတ္တာနေ့အခါလူတွေသွားလာလှုပ်ရှားတော့တမာတိပြတ်မှန်ဆိုလို့တဏှာတဲ့ထိုင်ပြီးတော့သစ်ပင်ခြုံမို့ပိတ်ပေါင်းနေမှာအာတုံလူတွေတဲ့စီဝါရှာပြီးတော့ကိုယ့်ရာကိုပြန်ရတဲ့အခါကျတော့မှညအခါယဟန်တော်ပိတ္တမလာဈဉ္ညာအထုတ်တော်မူပါတယ်။ဘာလို့လဲ အဲလိုအာထုတ်တဲ့အခါပိတမန္နာတို့ခစ်တုံးကဘုရားကတန်ဃာတော်တွေဖဏစီးဖို့ခွင့်မပြုသေးဘူးနဲ့တူတဲ့ရေစัจ္တသဲစัจ္တကြောက်တလေးကိုရှွတ်မိတ်တော်ဖြစ်တဲ့ကန်းစက်ကလေးမှာခောက်တော့ခောက်ပြန်အာထုတ်တဲ့ရင်းရံသွားရင်ရှွတ်မှတ်တဲ့ယဟန်တော်ပိတမန္နာရဲ့ဘဝတွေဟာအရေးကုန်နဲ့လိုက်ပြီးတော့မှပြိတ္တရေဟောဘူရဲတွေပောက်ပြီးသွေးချင်းချင်းနီးလာတယ်။ သောပါရိသူအဝါနေတုသနုကေယစင်ကမတိသောတယံနောပိတမလတိပါရိသူခြေထိုးပြင်ခြေတော်သည်အဝါနေသူမရွက်ဆောင်နိုင်ဟုလတ်သောသနုကေယပစေဒုနပတုဖြင့်စင်ကမတိဈေညာသွား၏ဇာနုကယိစင်္ကမတိပရိသတ်တော်ရဲ့လေးဘက်ထောက်၍ရှင်ညာလျှောက်အာထုတ်နေတော်မူပါသတည်း နောပိဓမန္လာသစ္စာသာတကန္တာကလေးမှာခောက်တော့ခောက်ပြန်အထုတ်တော့ဘဝပြင်တွေကလိပိတကလဘူရဲတွေပေါက်လို့သွေးချင်းချင်းနေလားအဲ့တော့တဲ့ခြေထောက်နှစ်ချောင်းနဲ့လမ်းမလျှောက်နိုင်တော့လေးဘက်ထောက်ဈဉ္ညာလျှောက်အထုတ်နေတယ်ဒါဝထောင်ပြင်းပြတရားဟာထိုင်ရင်ထိုင်ရမှာလားဆိုတော့မဟုတ်ဘူးသွားရင်ရရင်အိပ်ရင်ဣရိယာပုတ်ရှိသမျှလေးနဲ့ကိုနေနေသမျှလေးနဲ့အာထုတ်ရမှာမဟုတ်လား အေးအဲ့ဒါတချို့ကတရားအထုတ်တယ်အထုတ်တယ်ပြီးကမ်းပြီးထိုင်ယူတာထိုင်ပြီးတော့ရှင်းညာသွားတာအဲရေတောက်သမီးစားစသည်မရှိမရင်သူ့အတွက်တန်ဖိုးနည်းသွားတော့မှာပေါ့ထိုင်လို့အထုတ်ရင်ကုသိုလ်ရပါတယ်ဆိုတဲ့လူကသွားရင်အထုတ်လေရမှန်ပေါ့စားရင်သွားရင်အထုတ်ရင်လည်းအေးအဲ့ဒါအချို့ကတရားတရားဆိုပြီးနာမခံပြီးတော့မှအဲ့ဒီပေါ်အညွန့်ခုစားနေတာလေးလေရှစ်ထက်တယ်တတိထားနိလန်းကလာအတုဒ္ဒတော်မှာကိလေသာကဝင်နေတာပဲ အဲ့တော့မော်ဖုံးနေတဲ့ကံနဲ့ခဲလေးချလိုက်တော့ဘာသာလဲဟုတ်ရမော်ဖုံးနေတဲ့ရေပြင်မှာခဲလေးချလိုက်တော့မော်ရီရှဲမသွားဘူးလားရထားရင်အဲအဲ့ဒီအတိုင်းပဲဗျဒုက္ခနာကရေပြင်ကိလေသာကမောအမတ်တရားကဒါကြောင့်ခန္ဓာရေပြင်မှာကိလေသာမောမဝင်ခြင်းအမတ်တရားဆိုတဲ့ခဲနဲ့အမြဲတမ်းပေါက်နေမှာပေါ့ ထိုင်လုံးလာပေါက်ပြီးတော့သွားတာရတာအိတ်တာတွေမပေါက်ရင်မောဟဖုံးလိုက်မဲ့ဖြစ်ချင်းတော့ပြောမနေနဲ့ဆောဖီရဲ့ဟုတ်ပလားအဲ့ဒီတဘာဝတွေလည်းသိအောင်လုပ်ကြဗျာကိုင်းသားကြောင့်ဝိဟန်တော်ပိတမလာဈေးညံသွားရင်အတုပ်လိုက်တာဘဝတွေပူရဲပေါက်ပြီးတော့သွေးချင်းချင်းနီမထောက်နိုင်တဲ့အခါကျတော့လေးဘက်ထောက်ဈေးညံသွားမုံစိုးကြီးတယောက်ကလူတွေတိတ်တိတ်တဲ့အခါမှာသမင်းလေးရဲ့ကြီးငယ်ဆိုင်သက်ဘုဗရာတွေ ဒီတော့ဆင်းရတာပဲလို့ကန္တာကခြုံပိတ်ပေါင်းလေးကလရဝတဝါပြင်ကန္တာကြည့်လိုက်နီးညိုရောင်ပန္နကုသင်္ဃာကြီးနဲ့လေးဘက်ထောက်သွားနေတဲ့ရဟန်းတော်ပိဋမန္နာကိုမိဂောတိမင်ရမနောတတ္တိယပဟရေတဲ့ဗျာဟောတားကောင်မှတ်ပြီးတော့လှန်နဲ့ထိုးလိုက်တာတတ္တိဝိနိဝိစိတဝါဂတာလှန်ကြီးကဒီဘက်ကနေရဟန်းတော်ပိဋမန္နာနံထိုးပေါက်ပြီးတော့ဟိုဘက်မှာသွားဆိုင် အဲ့တော့မုတ်စောကြီးကငါတော့သားကောင်ရပြီလို့တဲချင်းချင်းညင်သားရတဲ့နေရရှားနေလို့ရဟန်းတော်ပိတ္တမန္လာနားထဲမှာစံအန်တန်ကြားလာတယ်ခန္ဓာငါးဝမပိုင်ရမုတ်ချမှတ်လိုက်ပါ မပိုင်လေညာခန္ဓာငါရှုပွားပေတဲ့တာရှုပွားပေကခုနှောင်ဘဝမုတ်ချချမ်းသာမှာဟေးမှန်လိုက်လေချင်းငါခန္ဓာငါမပိုင်လို့လာထိုးခံရပြီဘယ်သူမှပြစ်မတင်ဘူးပြိတ္တာ မိမိကိုယ်ကဒီခန္ဓာရနေလို့ဘာပါလဲလှန်ဒုက္ခရတာဒီခန္ဓာသာမရှိအမြောက်နဲ့ပြည့်တော့ထီအောင်မလားအဲအဲ့ဒါပဲဗျဒါကြောင့်တရားမှန်တွေ့တော့ဘသူမှပြည့်မတင်မဲ့ကိုယ်ခန္ဓာကိုဆင်းရဲနေတော့မိုးဆုပ်ကလန်းစားရှာအနာရောက်တော့လားလားသားကောင်မဟုတ်ပဲရဟန်းတော်တစ်ပါးဖြစ်နေတော့လက်ဟုတ်ချီပြီးတော့လက်ရဟိုတဝါမှားခဲ့မိပါတယ်ဗျာကိစ္စမရှိဘူးတကားတော့သိပြစ်မဟုတ် ငါကူကဒီကဏလိုချင်တဲ့လောဘကြောင့်ဟောဒီခန္ဓာဒီဥသောဒုက္ခသမုဒယသစ္စာကြီးရအဲဒုက္ခသစ္စာကြီးရလာတာမင်းပြင်မဟုတ်ဘူးငါခန္ဓာသာမရှိမင်းလမ်းမပြောနဲ့အမြောင်းနဲ့ပြည့်လို့မရဘူးကွာအဲ့တော့ကတဲ့ငါသွေးမလွန်ငယ်မင်းလမ်းမှုထုတ်မြဲဖုံးချောက်ကလေးနဲ့ပိတ်ပြီးတော့ကြောက်ပြားပေါ်တင်ထားခဲ့သွားတော့ကိုမုံဆုံးငါအတွက်တည်ရရှိတယ်မြတ်သိရရှိနေတယ်ကိလေသာတွေတန်းလန်းနဲ့ငါသေလန်းကိုမလိုက်နိုင်သေးဘူး ရှိသမျှလောကစီစိန်နေအဲ့ဒါတွေစွန့်လွန်ပြီးတော့မှဘာဝစင်မြဝသင်္ကန်းနဲ့ယဟန်ပြုပြီးတော့တတိပဒတရားငါကျင့်ရအောင်ပဲအဲ့ဒါနဲ့တကားတော့မဟုတ်ဆိုလဲစိတ်မကောင်းခြင်းကြီးစွာနဲ့ပြန်သွားကြောက်ပြားပေါ်မှာယဟန်တော်ပိတမလာစဉ်းစားတယ်ဒုက္ခများစွာရခာဝိုင်းလို့ဖြစ်လာတိုင်းပါဘေးဗျာလင်္ကာပိုင်းလို့တွေးလိုက်ပါလင် အေးစိုက်เสียမြင်မှာပဲဝိပဿနာလိုကင်းကွာလင်းဟောတွင်ခြားရလဲရမိပမလွယ်ကယုကင်းတမြမလွမစင်ကြဟောတွင်ခဏခဏပြန်ရပါလင်းအရဟံမဂဝသာသနာချောကလွယ်အနန္တကဘာမဘောသားတွေနဲ့တွဲတွဲပြီးတော့အိုးဘွဲနာဘွဲသေဘွဲဘေးအဖုံဖုံ သုံးညသုံးညကဘာဆင့်လို့ဘဂဝါမပွင့်ခေဆုံးခါကကျုပ်အာဟုသောခဏခဏကုသိုလ်မယတရားယခုလိုဝါဝါနဲ့ကံမျိုးစုံနေမန္တဟုအဖုံမုံတနာဆွာပါလို့ငါပသူပဆွေရကနာဒိဋ္ဌိနဲ့အဝိဇ္ဇာကိလေသာရမကလိလေသမြ တတိချွေကထွက်မကြည့်လေသမျှရှိတယ်လေနာနှခဏိကအကြောင်းကမသေးလင်းပြောင်းဆန်းအောင်မသွေဖြစ်ရလေဥမိပမလွယ်မဟုတ်မှန်သိလျက်ကလည်းအဲလှုပ်သက်ကကြည့်မထွက်ပဲယုံကံနဲ့ရမဲနဲ့လိုက်စားကနေလင်းမိုင်မတာရှိဖြစ်ရလေဥမိပမလွယ်လို့လက်ဒီဆရာတော်ဘုရားကြီးက80ဘောတေးတာနဲ့

ဒါကြောင့်နဲ့တရားရှူရင်မရင်ပေမဝရိယတော့မလျှော့ပါနဲ့အသွေးအသာကုံသွားရှိကွယ်အမဆွဲအောင်မွဲခံရမယ်ဆုံးမြကျချလို့ရှူရင်သာပေမယ်လို့အဲ့ဒါလန်တို့ခံရတော့ဒုက္ခဝေဒနာနာကျင်မှုကြီးမထင်ရှားလားအဲ့ဒါကိုနာတယ်နာတယ်နာတယ်လို့ဖြစ်ရစိတ်ဓာတ်

အသွေးအသာကုံသွားရှေးခွဲအမဆွဲအောင်မွဲခံရမယ်ရဲတော့စိတ်ဓာတ်နဲ့ရှုမှတ်လိုက်တာရှုမှတ်လိုက်တဲ့အချိန်ကကလာကြတော့ဝေဒနာကိုနာတယ်နာတယ်နာတယ်ရှုမှတ်ရင်ကရေကနေပေါ်ရေကနေပြောင်းခုနကရေတဲ့ခေးချလိုက်တယ်လို့ပေါ့နော်တနည်းပြောရင်အဖျားပေါ်မုံကြီးစိတ်တင်းတယ်လို့အဖျားလေးကလည်းချွန်ချွန်မြမြတင်းစရာကလပ်ပါရလား မောင်ကြီးစေကလည်းသေးသေးကွေးကွေးအလေးချင်းဝိတ်ပါရလားမန္တရာကလပ်ပါရင်ဘလောက်သေးသေးတင်လို့ရအေးအောက်ကဘလောက်ပဲကျွံ့ကျွံ့ဝိတ်ပါရင်လည်းတင်လို့ရတယ်မဟုတ်လားအခုတော့ရှုကတရားတွေကချွတ်လိုက်တိုင်းကနေပေါ်ရင်ကနေပြောင်းရင်ကနေပေါ်ရင်ကနေပြောင်းဟောပေါ်ရာကမွေးပွားတာပြောက်တာကသေတာပေါ်တာကပြောင်းတာကသေတာအဲဒီတော့မွေးသေးကိုအနိကမြင်ရတဲ့လူကဘဝခန္ဓာနှစ်သက်ပါအောင် အဲ့ဒီမနစ်သက်တာသမုဒိယသစ္စာသိတာပဲအဲ့ဒါဒုက္ခဆိုတဲ့အမှန်တရားကိုသိမှရှင်းတာသိမှသမုဒိယကဒီဘဝခန္ဓာကိုမတွဲမမဟုတ်လားအေးဒါပဲဗျာဒါကြောင့်ရှင်မတော့အဲ့ဒါခုနကယုံနာတို့ရဲ့သဘာဝအမှန်သိအဲ့လိုသိတဲ့အခါကျတော့ဟောတစိမ့်စိမ့်သိငနေညိငနေအိငနေပီတိဖြစ်လာအဲ့ဒီပီတိကိုလည်းရှင်မတော့ပါတရိပါတိကိုလည်းငြိမ်းချမ်းနေငြိမ်းချမ်းနေရှင်မတော်သမာဓိသမာဓိတော်ဘိက္ခုယထာဘုဒ္ဓမသနာတိတဲ့ဟော တည်ကြည်တဲ့ပုဂ္ဂိုလ်ကယုတ်မှနာမှန်ကိုသိပါတယ်ပမတရုတို့သည်အနိဝကျင်မှာအိမ်တအိမ်ရှိတယ်ဆိုလို့အဲ့ဒီအိမ်မော်တက်နေတဲ့လူတိုင်းပေရမယ်ရောင်းမစားရဘူးအလကားပေးမယ်ယူမလားဘာလို့တော့အေးအခုလည်းပဲယုံနာခန္ဓာရဲ့အနိကအချိန်များစွာထက်ကထက်ကဘောရာကမွေပွားတာပျောက်တာကသေးတာဒါကိုအနိကတွေ့ရတဲ့ပုဂ္ဂိုလ်ဘဝခန္ဓာနဲ့တပါအောင် ခြေရလည်းခန္ဓာရလို့ဥနာသေးခဲ့လေပြီနောက်လည်းခန္ဓာရရင်ဥနာသိရဥမာပဲဒါကြောင့်ပိတုပန်ဘောကရှုမှတ်တဲ့အတိတ်နာဂတေပါသိမ့်ကျုံးသိမြင်ပြီတော်ပြီဘဝဘယ်ဘဝမှမကောင်းဘူးလို့အယနေယထာဗုဒ္ဓညာကနေပြီးတော့ပရိသတ်ရဲ့နေပိန္ဒညာညီငွေလာတဲ့ယုံမုံလာတဲ့ဘဝခန္ဓာကြီးကိုနော်ဝိရာကတဲ့အဲ့ဒီညီငွေတော့ဒီဘဝခန္ဓာ တတ်မဲ့ခြင်းကင်းသွားတာဝိရာကအဲ့ဒီဝိရာကဆိုတာမညာကိုပြောတာအဲ့ဒီဝိရာကမညာမသည်တဲ့ဝိမု ക്തി ဆိုတာကဖူညာဝိမု ക്തി ညာနာတသနာဆိုတာကပစ္စောကနာညာဖြင့်သောတာပန်မတိတဂရကနာဂယဟနာဖြစ်တော်မူတယ်ယဟနောပိတမလာဘာဖြစ်သွားယဟနာဖြစ်သွားတော့ခီနာဇာတိနောက်ဘဝအဆက်ရှိတယ်မရှိရင်ဘဝခန္ဓာရအောင်မယုံနာ မရရင်အိုခြင်းလို့နာခြင်းလို့သေခြင်းလို့ဒါကြောင့်နဲ့ရဟန်းတော်ပိဋကမန္တလေနောက်ဆုံးဘဝပဲနောက်တော့ဒီယောဂမေဘဝခန္ဓာမရှိလို့သူခံရလို့သေးလားဒါကြောင့်ဒုက္ခဒေါမနတဏ္ဍအတ္တိကမယာတိလို့တံဝနေတပ္ပတိပခံလာတဲ့နေရာမှာပိဋမန္လာဝတ္ထုဆက်လမ်းမြင့်တဂရဆရာတို့ကတတိပဒနေရာအတုချင်းသည်ကိုဆင်းရဲမှုဒုက္ခဝေဒနာတွေကင်းငြိမ်စေနိုင်ပါသည်တဲ့ဗျာဟုတ်လား

ဒါကြောင့်ကိုရောတို့အတွက်လည်းအကျိုးများအလုတ်ပြည့်အကျိုးမများအလုတ်ပြည့်တပည့်တော်ကအားထုတ်လို့ဟဲ့လားဘာဖြစ်လဲအញ្ញံပြဂရိတဝအញ្ញာရဟတဘုံနိဗ္ဗာန်ကိုပြဂရိတဝပြောကြပြီးဝေပါတိတဗုဒ္ဓတေတသာသဗ္ဗလောကေကဝါရိနောဘောနောတရားကျင့်လုံးမှာဖြစ်တဲ့ဥနောင်တော်ကြီးတော်တို့ရူပယုတ်တရားတိတုံမင်္ဂသင်တို့ဤနာသန္တကကိုယ်ပိုင်ဥစ္စာမဟုတ်ပါ ဣတိသောတယိတံတယိတဝတ္တနာဒုစကားတော်တိဒုစကားတော်ကိုသာဘာလောကကဝါဒီနော လုံးတုံးသောလောက အမြတ်ဆုံးတရားဟောကြားတော်မူတာသောဗုဒ္ဓသစ္စာသဗယမြတ်ဤဝါဗယမြတ်သည်ပါတိတဟောကြားတော်မူအပ္ပဝေဤဟောကြားတော်မူတဲ့စကားတော်ပါပဲတယိရတယိတဝဇနာခန္ဓာငါဝမပိုင်ညမုတ်ချမှတ်လိုက်ပါ မပိုင်လေညာခန္ဓာငါရှုပွားပေတဲ့တာ ရှုပွားပေကခုနောင်ဘဝမုတ်ကြချမ်းသာမှဆိုတဲ့စာနာငလေးသည်မေပိတမန္လတွင်ကိုဖရာတပည့်တော်အားဣသန္တဥပသမကရဏကိုတော်တို့ဤကျိုးစားသာအာထုတ်ကြပေတော့ဖယားတပည့်တော်မှာဖြင့်ဩစာအာနံကြာလို့တရားရပြီကောဖယား န်းကြီးတို့ပေးထားတဲ့တရားနာမည်ကဘာလဲအေးနှစ်နာရီခွင်ကြဤတွင်မဲ့နေတိတမ်းပါပြီဗျာဒါကြောင့်ဘုန်းကြီးတို့ရဲ့96ပြ98ပြဘေယောဂါတွေငြိမ့်ငြိမ်ဘာလို့ရမလဲအဲသတိပဓာနေရအတုရှိပွားမှာဝိပဿနာဉာဏ်ဆင့်ခြင်းဗာရမီဆင့်ခြင်းနဲ့ဆိုပြီးတော့ဟောဒီယုံနာခန္ဓာဒုက္ခပေးတတ်တဲ့ဆင်းရဲငြိမ့်မယ်မဟုတ်လား။ကိုင်9မိနစ်လောက်ဘုန်းကြီးတို့အတုရှိပွားခြင်းဖြင့်

ဥကောဝိတာဥဇောတိဝန္တတို့အမှုထားကြသည်ဒေရိသံအာရဏယိတာအလူရှင်ပေါင်းတို့နှင့်စိတ်တို့ကိုမြညီညွတ်ကြလျက်